ဟောနေတဲ့အစဉ်ကတော့သတုကအာနာပါနာ၄သတုကမှာတော့သုံးသတုကနေသနုပတိဝိရာဂနုပတိនិရောဓနုပတိပရိနိဂနုပတိဆိုတဲ့နောက်ဆုံးပဲရောက်နေကြရင်ဒါလေးဆိုကြအောင်တော့အနိစ္စနဲ့ဝိရာဂရှုရនិရောဓပฏิနိသက်ရှုပြန်လျက် ၄ချက်နောက်ဆုံးပါအနိစ္စနဲ့ဝိရာကကျုရနိရောဓပฏิနိသက်ကျုပြန်လျက်၄ချက်နောက်ဆုံးပါသစတုကလေးနိပြဓမ္မအနုပဒနာသတုသတုသုဒ္ဓသတုကလေးနိ အနေဆဟုရှုရမယ်ဝိရာဂရှုရမယ်និရောဓရှုရမယ်အဲပฏิနိတကသွန်လောက်သောအာဖြင့်ရှုရမယ်တဲ့လေးချက်ပါအနေဆဟုရှုလျက်အဲရှုကြိုက်ပြီးဝိရာဂကိုရှုလျက်ရှုကြိုက်ပြီးនិရောဓကိုရှုလျက်ရှုကြိုက်ပြီးပฏิနိတကအာဖြင့်ရှုလျက်ရှုကြိုက်ပြီးဒါသက်သက်ဝင်တဲ့ရှုတိုင်းကြိုက်တိုင်းအနေဆစကြည့်သော၄ပါးသောခြင်းအားဖြင့် ရှုတယ်လို့ဟောထားတဲ့ဒေသနာရအနိစ္စရှုပုံတွေကိုဟောခဲ့တာဟိုအရင်သတင်းကားတွေကပြီးသွားပါပြီအနိစ္စ అను ပဒနာဖြစ်ပုံအနိစ္စရဲ့အနိစ္စလက္ခဏာအနိစ္စ అను ပဒနာရဲ့အနိစ္စ అను ပတိညီပုံရောအကုန်လုံးသုံးခဲ့ပါပြီကွာဟောပြီးခဲ့တဲ့ဒီရဲ့သတင်းကလည်းဒုက္ခဒုက္ခလက္ခဏာဒုက္ခ అను ပဒနာဟောခဲ့ပြီးနောက်တစ်ခုက အနာတ္တအနာတ္တလက္ခဏာအနာတ္တ ानु ပါဒနာဒါလည်းဟောပြီးပါပြီအဲဒီမှာအနာတ္တဆိုတော့အနာတ္တရဲ့ဆန့်ကျင်မဲ့အတ္တအတ္တဆွဲဖို့အဲဒါကိုဒီနေ့ကဟောခဲ့တယ်သာမီအတ္တအနိဝါဒီအတ္တအာရကအတ္တဝေရကအတ္တဆိုလေးခုအဲဒီအတ္တကိုသိမှအနာတ္တကိုလည်းပဲပိုင်ပိုင်နေနေသိတယ်အတ္တကိုကမသိလို့ရှိရင်အတ္တဇွဲကိုက သဘာဝမကြလို့ရှိရင်အနတ္တလည်းပဲမှမကန်အသိဖို့မဖြစ်နိုင်ဘူး။သတိလူတွေအတ္တဆွဲနေတာကအဲ့ဒီလေးနည်းဖြင့်ဆွဲနေတာပဲ။အဲမိမိကိုယ်ထဲမှာအလိုရှိတိုင်းဆွဲရတဲ့အသက်ရှင်နေတဲ့အကောင်လေးရှိနေတယ်။တာမီအတ္တဆိုဒီလိုလဲဆွဲနေတယ်ဆွဲရတယ်ကိုယ့်ကိုယ်ကိုဆွဲရတယ်ကိုယ်လိုရှိတိုင်းပြုလုံနိုင်တယ်သွာလာနိုင်တယ်ခံစားနိုင်တယ်ဒီလိုအောင်းမေးတာမီအတ္တဆိုအဲခန္ဓာကိုယ်ထဲမှာသက်ရှင်နေတဲ့အကောင်လေးအများအားဖြင့်ရှိနေတဲ့မသေးခင်အတွင်းအများရှိနေတယ်။ ဘယ်လိုလဲပဲထင်နေဇွဲလာနေဥစေရာဒိဋ္ဌိသမားတွေကသေပြီးရင်တော့မရှိဘူးလို့ယူဆတယ်သာသနာဒိဋ္ဌိသမားတွေကတော့သေပြီးတော့ရှိနေသေးတာပဲဒီကိုယ်တွေကဟိုကိုယ်တွေပြောက်ဟိုကိုယ်တွေကဟိုကိုယ်တွေပြောက်တသနေရာလုံးသူကခန္ဓာကိုယ်အဟောင်းပြည့်ရင်ခန္ဓာကိုယ်အသစ်မှပြောင်းလဲပြီးတော့သူကတီးနေတာပဲဒီအတ္တအသက်ကောင်လေးဘယ်တော့မှပြည့်တယ်လို့မရှိဘူးမပြည့်ဘူးသူကသူယူဆတယ်ဟွန်းဖြစ်လို့လည်းမရဘူးဘယ်ဘုံဝင်ကြီးမှဖြစ်လို့မရတော့သူအများအားဖြင့်ရှိနေတယ်လို့ဒီလိုယူဆတယ်အဲဒါကသတ္တရာဒိဋ္ဌိခေါ်တယ် ဒါကြောင့်ဒီတဘောအတွင်းမှာဆိုရင်တော့ခန္ဓာအိမ်ထဲမှာတစ်သက်လုံးအများအားတည်နေတယ်လို့ဘယ်လိုထင်တာပေါ့အဲဒါနိဝတိအတ္တဆိုကာရကအတ္တဆိုအမူအရာကရိယာဟုသမ ्या တွေကိုဒီအတ္တကောင်ကအသက်ရှင်တဲ့ကောင်ကလုပ်တယ်ကိုယ်လိုက်ဆမ်းလိုက်ထိုင်လိုက်ထားလိုက်လှုပ်ရှားလိုက်ကိုယ်မူရာမျိုးမျိုးတွေသူကလုပ်တယ်လုံးမူရာရာစကားမျိုးမျိုးတွေကိုဒီအတ္တကပဲစီမံဖန်တီးပြီးတော့ပြောနေတယ်စိတ်ကလည်းပဲစိတ်ကူးကြံစည်မှုတွေအဒီအတ္တကပဲ အဲအကြောင်းညာဆိုင်ပြီးတော့အကြံစီမျိုးမျိုးတွေအကြံစီစိတ်ကူးပြီးတော့နေတယ်ကိုမှုနှုတ်မှုစိတ်မှုတွေကအတ္တရဲ့အလုပ်ပဲလို့အတ္တကတုံနေတာပဲအသက်ရှင်တဲ့အကောင်ငါးကောင်ကတုံနေတယ်လို့ဘယ်လိုယူဆဆွဲလာတာလဲကာရကအတ္တဆွဲခေါ်တယ်ဝေဒကအတ္တဆွဲဆိုတာကတော့အကောင်းဆိုးတွေခံစားတာငါပဲအတ္တကောင်ကခံစားတယ်လို့ဘယ်လိုဆွဲလာမှာလဲအဲ့ဒါတွေကဒီနေ့ကဟောပြီးခဲ့ပါပြီ အဲဒီအတ္တဇွဲတွေကဘယ်ကနေဖြစ်လာတော့ဆိုလို့ရှိရင်ကဏ္ဍလေးပါအကြောင်းပြုပြီးတော့ဖြစ်လာတယ်ကဏ္ဍအဆိုင်ခဲတလုံးနဲ့တစ်ခဲတဲ့ထင်းနေလို့အမှားအချင်းမိမိတို့တဏ္ဍာမှာရှိနေတဲ့ယုံနာတရားတွေဟာခဏမစဲဖြစ်ပြနေလို့လည်းပဲတလုံးနဲ့တစ်ခဲတည်းမဟုတ်ဘူးအသင်းနဲ့အဟောင်းနဲ့ဘာမှမရောဘူးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုချင်းတစ်ခုချင်းဖြစ်နေတာဒါပဲမဲ့လို့ သတ္တဝါတွေအများကတစ်ခုပြီးတစ်ခုဖြစ်တယ်လို့မထင်ဘူးစင်သာဝရတီးနေတယ်လို့ထင်တယ်အဲတန်တဲ့တိကနာခေါ်တယ်ရှင်းကယုံနာနေနဲ့နောက်ကယုံနာနေကတယောက်တည်းပဲတကိုယ်တည်းပဲတကောင်တည်းပဲလို့မလို့ထင်နေပါတယ်အဲဒါတန်တိကနာခေါ်တယ်တန်တိဆိုတာအစင်ပဲယုံနာအစင်ကိုတစ်ခုပြီးတစ်ခုဖြစ်နေတဲ့အစင်ကိုအများအားတီးနေတယ်လို့ထင်တာအဲအိဋ္ဌလို့ဆွဲလန်းတာလေအဲဒီတန်တိကနာကနေဆွဲလန်းတာရှင်းနောက်တရားခဏပြားလည်းရဲ့ ပိုင်းခြားမပြငါကောင်မှသင်္လအာသင်္လတန်တိပေါ်လတန်တိကနာရီရှင်းနောက်တရားခဏပြားလဲပိုင်းခြားမပြငါကောင်မှ ပေါ်လတန်တိကနာရီတန်တိကနာပေါ်နေတာရှင်းနောက်တရားတွေကရှင်းတရားကတခဏနောက်တရားကတခဏသူနောက်တရားကတခဏယုတ်တရားနာတရားတဲ့ဒုက္ခနာလေးတွေနဲ့သူပဲဒုက္ခိတာနဲ့သူပြည့်ပြီဒုက္ခိတာနဲ့သူချုပ်သွားတာကြီးရဲ့ပဲအဟောင်းတွေချုပ်သွားအတိတ်တွေကနောက်ဆက်ပြီးတော့ပြည့်လာ အဲဒီလိုသေဟောင်းတွေပြောင်းလဲနေတာပဲဒါပေမဲ့လို့ဖြစ်ခိုက်ဖြစ်ခိုက်ကိုမကျွမတဲ့ပုဂ္ဂိုလ်ကဒါမပိုင်းခြားနိုင်ဘူးမပိုင်းခြားနိုင်တော့ရှိကယုံနာနဲ့နောက်ကယုံနာနေရအတူတူပဲတခုတည်းပဲအများအားဒီနေတယ်လို့ဒီလိုထင်တာကိုအဲဒါသန္တိကနာခေါ်တယ်ရှင်းတော့ယုံနာအစဉ်ကိုတလုံးနဲ့တစ်ခဲတည်းတခုတည်းပဲထင်တာတယောက်တည်းပဲတခုတည်းပဲဒီလိုထင်တာသန္တိကနာသန္တိကအစဉ်ယုံနာအစဉ်ကိုပဲကနာ ဆိုင်ထဲတစ်လုံးနဲ့တစ်ခဲတဲ့တစ်ခုတည်းအစိတ်စိတ်မကြည့်ပဲနဲ့လုံးနဲ့တစ်ခဲတဲ့တစ်ခုတည်းတယောက်တည်းပဲတစ်ခုတည်းပဲလို့ဒီလိုထင်နေတာ။အဲဗာဏိတိကနာခေါ်တယ်။ဆိုင်ဆိုရမယ်။ရှင်းနောက်တရားခဏပြားလျက်ပိုင်းခြားမပြားငါးကောင်မှပေါ်လာတဏတိခဏရီ ရှင်းနောက်တရားခဏပြားလျက်ပိုင်းခြားမပြားငါကောင်မှပေါ်လာတန်တိကနာရီရှင်းနောက်တရားခဏပြားလျက်ပိုင်းခြားမပြားငါကောင်မှပေါ်လာတန်တိကနာရီရှင်းနောက်တရား ခဏပြလျက်ပိုင်းခြားမပြငါကောင်မှာပေါ်လတဏှတိကနာရီတော်တော်ကြာမှဆိုရမယ်မရနင်းတော့ တရားနဲ့နောက်တရားတွေဒီတရားကတခဏနောက်တရားတခဏတခဏစီတခဏစီကွဲနေတာပဲဒါပေမဲ့လို့ဒီတရားနောက်တရားတွေပိုင်းခြားပြီးတော့မရှိတဲ့ပုဂ္ဂိုလ်မှာဒီတရားကတရားနောက်တရားတရားမကွဲဘူးအတူတူပဲဖြစ်နေဥပမာအားဖြင့်သစ်ပင်တွေရှိတယ်သစ်ပင်တွေကသစ်ပင်ဟောင်းကြီးတွေကအိုပြီးတော့သေးကုန်တာပဲဒါမှမဟုတ်သစ်ပင်အသစ်ကလေးတွေသစ်ကလေးတွေကထားပြီးတော့ပေါက်ထားပြီးတော့ပေါက်တော့တောတစ်ခုမှဆိုရင် သစ်ပင်တွေကမိုးလေဝသကလည်းအသင်ပြေးနေလို့ရှိရင်ဒီလိုပဲစီစီကားကားရှိနေတာဘယ်ချိန်သွားကြည့်ဒီတော့ဟွာညိုညိုမိုင်းမိုင်းနဲ့ပိတ်ပိတ်ဆိုးဆိုးနဲ့အဲသစ်ပင်တွေပြည့်နေတာပဲအဲဒါဒီနေ့သွားကြည့်လဲဒီလိုပဲနောက်တစ်နေ့သွားကြည့်လဲဒီလိုပဲနှစ်တရားလောက်နေမှာသွားကြည့်လဲဒီလိုပဲနေရာသုံးရာလောက်နေမှာသွားကြည့်လဲဒီလိုပဲနှစ်တစ်ထောင်လောက်နေမှာသွားကြည့်လဲဒီလိုပဲရှိနေတာပဲဒါပဲမဲ့လို့အဲ့ဒီတော်ရကရှိတဲ့သစ်ပင်တွေဟာအစပထမကတွေ့ခဲ့တဲ့သစ်ပင်တွေတော့မဟုတ်ဘူးနောက်နောက်ကာလတွေမှာ အဲနှစ်ပေါင်းတရားနှစ်ပေါင်း560တရားစသည်ကြားတဲ့အခါမှာသေပင်ဟောင်းနေမရှိဘူးသေပင်အသေးတွေပဲอืมအသေးသေးတွေထပ်ပြီးတော့ပေါက်နေအဲ့ဒါလိုပဲသတ္တဝါတို့ဤတဏ္ဍမှာယုံနာတွေကအဟောင်းသေးတွေကြောင်းလဲနေတယ်တဲ့ဒီနည်းအားဖြင့်ရွာတွေမြို့တွေမှာလူတွေဆိုတာရှိကြတယ်အဲမိဘတွေသားသမီးတွေညီးမြစ်တွေအစဉ်တိုင်းလူတွေပွားတယ်အဖိုးဖွားတွေဆိုတာ ဒါတွေကသူအသက်တန်းရှိအသက်တန်းရှိတဲ့ခါကျသေကုန်ကြတာပဲမိဘတွေကလည်းသေကုန်တာပဲနောက်သားသမီးတွေကလည်းကြည့်ပြီးတော့နောက်သူတို့လည်းသေကုန်တာပဲသူတို့ရဲ့သားသမီးတွေရှိတယ်အဲသူတို့လည်းကြည့်ပြီးတော့ရှင်ဖြင့်ဘိုးဘွားရရောက်ပြီးတော့ဒီမှာသေကုန်ကြတာပဲဒါပေမဲ့လို့အစာရေစားတို့ယာတိဥရုတို့အသင်ပြင်းနေမယ်ဆိုလို့ရှိရင်အဲ့ဒီရွာတွေမှာမြို့တွေမှာသွားကြည့်မကြော့ဘူးသူကလူကြီးတွေတိုးရင်လည်းတိုးနေတာတယ်ကွာပထမကလူကြီး တရားရှိတယ်ဆိုနောက်သွားကြည့်နေတရားတဲ့မနေဘူးပိုးရင်သာပိုးနေတာပဲဒါတော့အမှတ်တမဲ့ဆိုလို့ရှိရင်တော့အဲဒီလိုရအစင်တာဝရတင်းနေတယ်လို့ဖြစ်နေတာပေါ့လေမတ်တမဲ့မတ်တမဲ့ကပြောမယ်ဆိုလို့ရှိရင်အရင်ကလည်းတရားလောက်ရှိခုလည်းတရားလောက်ရှိနေတော့ဒီလိုတွေပဲတင်းနေတယ်လို့လို့ဖြစ်နေဒီလိုတွေတော့မဟုတ်ဘူးလို့ဆိုတာသေတယ်လို့ပါသေသွားတာပဲမွေးတယ်လို့တွေကလည်းမွေးနေတာပဲအသေးဟောင်းနေတာပြောင်းလဲနေကျွာမှာလူကြီးတွေပြောင်းလဲနေမြို့မှာလည်းလူကြီးတွေပြောင်းလဲနေဒီလိုပါပဲအဲ့ဒါလိုပဲ မိမိတို့တဏ္ဍာမှာရှိပြီးတဲ့နေတဲ့ယုံနာတရားတွေကပထမကဖြစ်ပေါ်လာတဲ့ယုံနာတွေကဒုက္ခိုက်တာအချင်းဒီနေပြီးပြောက်ပြသွားတာပဲနောက်တစ်ခါဖြစ်ပေါ်လာတဲ့ယုံနာတွေကလည်းဒုက္ခိုက်တာဒီနေပြီးပြောက်ပြသွားတာပဲအဲ့ဒါတွေကိုသိခိုက်မှမရှိလို့မပိုက်ချနိုင်ရင်ရှေးယုံနဲ့နောက်ယုံရှင်းနာနဲ့နောက်နာရှေးယုံနာနဲ့နောက်ယုံနာဒါတွေအကုန်လုံးတယောက်တည်းပဲသင်္သာဝရဒီနေတယ်လို့ထင်ရတယ်အခု ရုပ်ကိုကြီးကငငယ်တည်းကခုတည်းဒီတကိုယ်တည်းတည်နေတယ်ထင်တာဒါပဲဒီဥစ္စာသာဏတိသာဏတိကနာဖုံးထားလို့အိဋ္ဌလက္ခဏာကိုသာဏတိကဖုံးလွှမ်းသည်အိဋ္ဌလက္ခဏာမမြဲတာကိုဘာဖြစ်လို့မမြင်တယ်လဲဆိုသာဏတိကဖုံးထွားလို့တဲ့သာဏတိအစဉ်ကခဏမဆက်ဆက်ဆက်ပြီးတော့ဖြစ်နေတဲ့ယုံနာအစဉ်ဆက်ဆက်ပြီးတော့ဖြစ်နေတော့အပိုင်းခြားကမထင်တော့အရင်ကရှိနေတဲ့ယုတ်ပဲမွေးကလေးကစပြီးတော့ရှိလာတဲ့ယုတ် အဲဒီရုပ်ကိုကြီးကတစ်ဖြည်းဖြည်းချင်းသူပဲကြီးချင်းပြီးတော့လာတယ်ဒီကိုကြီးပဲလို့ထင်ရတယ်စိတ်ရလည်းငငယ်ကရှိလာတဲ့စိတ်အခုတည်းထိဒီစိတ်သေးပဲဒီလိုထင်ရတယ်ငါတယောက်သေးပဲဒီလိုထင်ရတယ်ရုပ်ရောစိတ်ရောဟာဒီကရှိနေတဲ့ငါယခုရှိနေတာလဲငါနောင်လည်းပဲဒီငါရှိနေအောင်မယ်အစင်သာဝရတည်ရှိနေတယ်လို့ဒီလိုထင်နေတယ်အဲ့ဒါသာဏတိကနာကဖုံးထားလို့ အဲ့ဒီတဏှတိကနာမဖုံးအောင်ရှုရမှာလေဥစ္စာဝိပဿနာကိုမြင်နိုင်ကြားနိုင်ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့လိုက်ရှုနေတာတဏှတိကနာမဖုံးအောင်လို့ဖြစ်ခိုက်တရားတွေလိုက်ရှုရဖြစ်ခိုက်တရားမရှုတော့ကိုယ်ရဆိုတော့ကိုယ်ကျင်တာကကိုယ်ကျင်တဲ့စိတ်ကလေးကသိဥစွာဖြစ်တဲ့ဒုက္ခနာတစ်ခုပဲအဲကိုယ်တာကလည်းပဲအဲဒီကိုယ်ကျင်တဲ့စိတ်ဖြစ်ပြီးမှကိုယ်တဲ့ရုပ်ဆိုတာဖြစ်လာတယ် ပြီးတော့မှနှလုံးသွင်းဆင်ခြင်တဲ့စိတ်တွေလည်းနောက်ကသူကဖြစ်လာတယ်တွေးမှုနဲ့စပြီးတော့အဲ့ဒါတွေးခြင်းတဲ့စိတ်ကဒုက္ခိုက်တာတခြားပဲသေဥစွာပြောက်သွားတာပဲတွေးတဲ့ရုပ်ရွေးတဲ့ရုပ်ကလည်းဒုက္ခိုက်တာနဲ့ရွေးပြီးပြောက်သွားတာပဲအဲ့ဒီမှာရွေးတာတွေလည်းအဆင်းဆင်းရှိပါတယ်အများကြီးပါပဲအဲ့ဒီနောက်ကဆက်ပြီးစဉ်းစားကြည့်ရင်နောက်ဆက်ပြီးစဉ်းစားတဲ့ဟာကလည်းပဲသူကတခြားပဲအဲရှေ့ရှေ့ရှေ့ကဖြစ်သွားတဲ့ကိုယ်ကျင်တဲ့စိတ်ကခဏတခြားကိုယ်ရဲ့ရွေ့တဲ့ရုပ်ကသူကတခြား နောက်ကဆက်ပြီးစဉ်းစားတဲ့စိတ်ကတရားနောက်ကိုယ်ရကနေပြီးဆန်းတာလည်းရှိတယ်ဦးမယ်အဲဒီတော့ဆန်းကျင်တဲ့စိတ်လူကတရားဆန်းတဲ့ယုတ်ကတရားနောက်ကစဉ်းစားလာချင်းစဉ်းစားတဲ့စိတ်ကတရားအဲဒါသူခိုက်တာနဲ့သူတစ်ခုစီပဲအဲဒီလိုတစ်ခုစီခိုက်တာအဖြစ်ဖြစ်နေတာတည်းမရှိတဲ့မမှတ်တဲ့ပုဂ္ဂိုလ်မှာတော့အတူတူပဲဖြစ်နေတယ်ကိုယ်ကျင်တာရောကိုယ်တာရောဆန်းကျင်တာရောဆန်းတာရောဘုံမူရတွေပြုလုပ်တာဟာတယောက်တည်းတကိုယ်တည်းပဲဖြစ်နေ အဲထိုင်ရနေပြီးထသွားလမ်းလျှောက်အဲညာလမ်းဘယ်လမ်းလမ်းလျှောက်နေအဲဒီမှာလည်းပဲခြေတလန်းကအထိုက်တန်ကဖြစ်တဲ့ယုံနာနေခြေတလန်းမရောက်ဘူးညာလန်းတော့ကယုံနာညာလန်းတော့နေပဲပြက်သွားတာလည်းမရှိဘူးဘယ်လန်းတော့ကယုံနာဘယ်လန်းတော့နေပြက်သွားတာမရှိဘူးခြေတလန်းအတွက်မှလည်းပဲအစိပိုင်းပိုင်းလိုက်လို့ရှိရင်ကြွတာတစ်ပိုင်းလှမ်းတာတစ်ပိုင်းချတာတစ်ပိုင်းအနည်းဆုံး၃ပိုင်းရတယ်အဲဒါဓမ္မပြထားတာတော့၆ပိုင်းတော့ပြထားပါတယ်ဝိပဿနာဉာဏ်ချင်းလို့ရှိရင်၆ပိုင်းမကလည်းပဲအစိတ်စိတ်ပိုင်းခြားပြီးတော့သိနိုင်ပါတယ်အဲ့ဒါတွေက စေတလအတွင်းမှာကိုသူခိုက်တာနဲ့သူယုံနာနေရသွားခြင်းနဲ့စိတ်နဲ့သွားယုံနှလုံးသွင်းတဲ့စိတ်ကြားရင်ပါတယ်သူခိုက်တာနဲ့သူဖြစ်ပြီးကြောက်လိုက်နေတဲ့တရားတွေဒီအဲ့ဒါတွေကိုဖြစ်ခိုက်မှမမှတ်တော့ဘယ်နဲ့ထင်ရုံဆိုတော့သွားနေတာငါပဲငါတယောက်တည်းပဲမသွားခင်ကစဉ်းစားတဲ့စိတ်လည်းငါပဲသွားတဲ့ရုပ်တွေလည်းငါပဲညာလန်းကညာလန်းကလည်းငါပဲဘယ်လန်းကလည်းငါပဲညာလန်းနဲ့ဘယ်လန်းနဲ့ကလည်းတယောက်တည်းပဲတကူတည်းပဲအဲဒလန်းအတွင်းမှာလည်းအစိမ့်စိမ့်ပိုင်းပိုင်းနေရှိတယ်အဲ့ဒါတွေကတော့ ဒါမှထင်တော့တာပါပဲဒါတွေကတော့တခါမြင်တယ်မြင်ပြီးတဲ့မြင်ပြီးတော့လည်းစဉ်းစားတယ်တဲ့ဒါမြင်တာကတခြားစဉ်းစားတာတခြားပဲမြင်တာကမြင်ပြီးကြောက်သွားတယ်စဉ်းစားတာစဉ်းစားပြီးကြောက်သွားတယ်နောက်တစ်ခါကြားပြန်တယ်ကြားတာလည်းကြားပြီးကြောက်တယ်နောက်စဉ်းစားတာပေါ်လာပြန်တယ်နောက်ပြီးတော့ကြားပြီးတော့တခါမြင်ရင်လည်းမြင်မှာပေါ့လေအဲဒါတွေမြင်တာတော့ကြားတာတော့အဲစဉ်းစားတာတော့တွေးထိတာတော့ဒါတွေဒီလေးခုလောက်ကတော့ဘာကသိန်းလို့ရှိနေပါတယ် အနတ်နာနဲ့စားတယ်ဆိုတာကတော့ဒါတစ်ခါတစ်ခါမှရှိတယ်နာကြရှိတဲ့ခါမှနာတယ်အဲသမင်းစားတဲ့ခါအဲတောက်ကြရှိတာတွေတောက်တဲ့ခါဒီလိုခါမှစားတာတောက်တာတွေကရှိတယ်ဒေရင်ခါတွေမှာအများအားရှိနေတာကတော့မျက်စိဖွင့်ထားမယ်ဆိုရင်မြင်မှာပဲနားကလည်းကြားကြရှိနေမှာကြားကြကလည်းပဲလုံးလုံးမရှိအောင်တိတ်ဆိတ်နေတာနာကြားတယ်အဲတခုခုတော့ကြားနေမှာနောက်ပြီးတော့တွေ့ထိတာကလည်းဒီကိုယ်လုံးမှာတွေ့ထိတဲ့နေရာကတော့ရှိနေမှာပဲလူကအများအားလည်းရှိပါတယ်ဒါကစိတ်ကူစိတ်ကူစဉ်းစားကြံနေတယ်ဆိုတာလည်းရှိနေမှာပဲ အဲ့ဒီ၄မျိုးရှိနေရမှာမြင်လာပြီးစိတ်ကူးတာဖြစ်တယ်ပြီးတော့ကြားတာဖြစ်တယ်ပြီးတော့စိတ်ကူးတာဖြစ်တယ်ပြီးတော့မြင်လာလည်းဖြစ်ရင်ဖြစ်မယ်ဒီကတွေ့ထိတာဒီအဲ့ဒီလည်းရောက်သွားကြပါမယ်တွေ့ထိတာတွေ့ထိတာပြီးစိတ်ကူးတာဖြစ်မယ်နောက်တစ်ခါလည်းပြန်တွေ့ထိခြင်းတွေ့ထိမယ်နောက်တစ်ခါကြားခြင်းလည်းကြားမယ်နောက်တစ်ခါမြင်ခြင်းလည်းမြင်မယ်အဲ့ဒီမြင်တာကြားတာတွေ့ထိတာစိတ်ကူးတာဒီလေးခုကတခုပြီးတခုအကြောင်းအားလျော်ဆင်းသင့်တယ်လို့တခုပြီးတခုဆက်ပြီးတော့ဖြစ်နေတယ်အဲ့ဒီလိုဖြစ်နေတာလည်းမရှိမှတဲ့ပုဂ္ဂိုလ်ကတော့ ရှင်းတဲ့နောက်တွေကမခွဲကြနိုင်ဘူးအဲမြင်တာကတခဏစဉ်းစားတာတခဏကြားတာတခဏစဉ်းစားတာတခဏဒုတိတာတခဏစဉ်းစားတာတခဏဒီလိုခဏလေးတွေတစ်ခုစီတစ်ခုစီကွဲကြနေရှင်းနောက်တရားတဲ့ရှင်းတရားကခဏတစ်ခုနောက်တရားခဏတစ်ခုသူနောက်တရားခဏတစ်ခုရှင်းနောက်တရားခဏပြားလေခဏအပြင်ကွဲပြားနေတာပါပဲဒါပေမဲ့လို့ပိုင်းခြားမတရားမရှိမှမလို့ ဒီခဏနဲ့နောက်ခဏနဲ့မကွဲပြားဘူးတဲ့မြင်တာနဲ့စဉ်းစားတာကြားတာနဲ့စဉ်းစားတာမြင်တာနဲ့ကြားတာအစသည်ဖြင့်ဒါတွေတခြားစီတခြားစီမပိုင်းခြားနိုင်ဘူးမပိုင်းခြားနိုင်တော့ဘယ်နဲ့ဖြစ်တုံးဆိုတော့မောလတဏ္ဍိကနာရီတဏ္ဍိရှင်းတော့အစင်းနေတစ်စင်းနဲ့အစင်ရလို့တော့မဟုတ်ပါဘူးတခုတည်းပြီးနေတယ်လို့သူတို့ထင်တော့တာပဲငါတယောက်တည်းပဲဟာဒီနေ့ဒီနေ့လို့ မနေ့ကနေပြီးအေယာကထသွားလာလှုပ်ရှားနေတာတွေတယောက်တည်းပဲထိုင်နေတာရောစားနေတာရောစကားပြောနေတာရောရှိတာရောမြင်တာရော ကြားတာရောစဉ်းစားဆင်ခြင်တာရောငါတယောက်တည်းပဲဘယ်လိုထင်လဲဒီနေ့ဒါမဟုတ်ဘူးအဲမနေ့ကအရင်တနေ့ကအရင်လကအရင်နှစ်ကဟိုငငယ်ကစပြီးတော့ကိုယ်မူရာတွေစိတ်မူရာတွေအဲဖြစ်နေတာတွေနှုတ်မူရာတွေဖြစ်နေတာတွေအကောင်းဆုံးခံစားနေတာတွေအကုန်လုံးစုပေါင်းပြီးတော့ အများအားဒီနေတဲ့ငါတယောက်တည်းပဲလို့ဒီလိုထင်နေတာကိုအဲ့ဒါတဏှတိခဏအကြောင်းပြုပြီးတော့ငါထင်နေတာအတ္တကောင်လို့ထင်နေတာအဲဆိုသားမှာရှင်းနောက်တရားခဏတရားလည်းရဲ့ပိုင်းခြားမတရားငါကောင်မှပေါ်လတဏှတိခဏအရီရှင်းနောက်တရားခဏတရားလည်းရဲ့ မိုင်းချမပြငါကောင်းမှဘောလတဏတိကနာရီသေနောက်တရားခဏပြားလျက်ပိုင်းချမပြငါကောင်းမှဘောလတဏတိကနာရီဆို နိစ္စမမြဲဘူးဆိုတာလည်းမထင်ဘူးမြဲနေတာပဲငယ်ကရှိနေတဲ့ရုပ်ပဲအခုရုပ်ငယ်ကရှိနေတဲ့စိတ်ပဲအခုစိတ်ငယ်ကသိနေတဲ့ငါပဲအခုငါအဲဒီလိုပဲမြဲတယ်လို့ထင်နေပါတယ်ငါတကူတည်းတယောက်တည်းပြီးနေတာပဲသေပြီးတယောက်တယောက်တည်းပဲဒီလိုထင်တယ်အဲဥစေရယူရှိတဲ့ပုဂ္ဂိုလ်သေပြီးတော့ဘာမှသာနာချဝယ်မရတော့သေပြီးရင်ဘာမှမရှိဘူးမသေးခင်ရှိနေတယ်ဒီလိုယူဆသာသနာယူရှိတဲ့ပုဂ္ဂိုလ်သေပြီးလည်းပဲဒီကသေတဲ့အခါမှာဒီရုပ်ကိုကြီးတွေကအတ္တအသက်ရှင်နေတဲ့ကောင်လေးကထွက်သွားပြီးတော့ ဒီပြင်ခန္ဓာအသေးထဲမှာသာပြိဋိနေတယ်အဲဒီဘဝကခန္ဓာအိမ်ပြည့်တယ်လို့ရှိရင်ဒီပြင်ခန္ဓာအိမ်အသေးထဲမှာနေတယ်ဘယ်တော့မှမပြည့်ဘူးအတ္တကတော့မပြည့်ဘူးခန္ဓာအိမ်သာပြည့်တယ်လို့အဲဒီလိုယူဆပါတယ်သဗ္ဗတယူနဲ့ဥစ္စရယူဒီနှစ်ခုအဲဒါရှင်းတော့တရားတွေခဏအားဖြင့်ကြွဲကြနေပါရဲ့နဲ့မကျွမ်းမမလို့ဒုက္ခနဲ့သူမပိုင်းခြားနိုင်ဘူးမပြတ်ဘူးတဲ့ပြတ်ပြတ်မတင်ဘူးပြတ်ပြတ်မတင်တော့သာဏတိကနာ ုံလွန်သွားတယ်တဏှိကနာထင်တော့အတ္တဆွဲဆွဲပြီမိုင်းချမပြငါကောင်မှပေါ်လာတဏှိကနာကြီးအဲယုံနာတရားတွေယုံနာတရားတွေကို၄ပါးကနာအဲယုံနာတရားတွေမပိုင်းခြားနိုင်လို့၄ပါးကနာထင်ပေါ်ကအတ္တဆွဲလာပြီယုံနာတရားမပိုင်းခြား၍၄ပါးကနာထင်ပေါ်ကအတ္တအတ္တဆွဲလာပြီ ယုံနာတရားရှုပိုင်းခြား၍၄ပါးကဏကျေပြက်မှအနတ္တညာဖြစ်သည်အခုတဏှတိကဏကျေရမှာယုံနာတရားတွေရှုရမယ်ပိုင်းခြားပြီးတော့ရှုရမယ်ယုံနာတရားရှုပိုင်းခြား၍ဖြစ်ခိုက်ဖြစ်ခိုက်ရှုရမှာမြင်ခိုက်မှရှုလိုက်ကြားခိုက်မှရှုလိုက်နားခိုက်စားခိုက်တွေ့ထိခိုက်ကိုယ်ခိုက်ဆန်းခိုက်ထိုင်ခိုက်ထားခိုက်သွားခိုက်လာခိုက်လှုပ်ရှားခိုက်ဖြစ်ခိုက်ဖြစ်ခိုက်လေးတွေရှုရရှုတော့သူ့ခိုက်တာနဲ့သူပိုင်းခြားပြီးတော့သိလာတယ်ရှုခါသာမှတ်ခါသာတော့မသိသေးဘူးပေါ့ သမာဓိညာကျင့်လာတဲ့ခါကျသိတယ်ဥရိယပြညာရောက်ရင်ကောင်းကောင်းသိပါတယ်သမထနာညာတုန်းကလည်းပဲအာထိုက်တဲ့တော့သိပါတယ်ဥရိယပြညာရောက်ရင်ပို့ပြီးတော့ရှင်းလာသင်္ကညာကျရင်ပို့ပြီးတော့ရှင်းလာပဲတူပါအဲ့ဒီမှာကိုယ်ရဆိုလို့ရှိရင်ကိုယ်ကျင်တယ်ကိုယ်ကျင်တယ်မှားရတယ်ကိုယ်ကျင်တဲ့စိတ်ကလေးကိုယ်ကျင်လိုက်ကြောက်လိုက်ကိုယ်ကျင်လိုက်ကြောက်လိုက်ကြားပြီလေကိုယ်ရကိုယ်တဲ့ခါကာလကြကိုယ်ရကိုယ်ရကိုယ်ရကျွေတိုင်းကျွေတိုင်းတရွေ့စီရွေ့ရွေ့တရွေ့ကတရွေ့မရဘူးကိုယ်လိုက်ကြောက်လိုက်ကျွေလိုက်ကြောက်လိုက်ကျွေလိုက်ကြောက်လိုက် အဲ့ဒီမှာတွေးခြင်းနဲ့တွေးတယ်မှတ်တဲ့စိတ်ကလေးတွေလည်းပဲပြီးရင်ပြောင်းရင်ပြီးရင်ပြောင်းရင်ကပ်ပေါ်ဆိုတာတွေ့ရတယ်အဲ့ဒီလိုပိုင်းခြားပြီးတော့ရှုမှတ်တဲ့ခါကလာဒီခဏကဖြစ်တဲ့ယုံနာတရားကတခြားပဲနောက်ခဏကဖြစ်တဲ့ယုံနာတရားတခြားတခြားပဲအဲ့ဒီနောက်မှဖြစ်တဲ့ယုံနာတရားတခြားပဲဒုက္ခိတနဲ့သူတစ်ခုချင်းတစ်ခုချင်းဖြစ်နေတဲ့ယုံနာနေပဲဒီစည်းကြောင်းထဲမှာရေတွေအသေးသေးလာနေတယ်လို့ပေါ့အဟောင်းရေတွေကအောက်စီသွားအသေးတွေကလာရောက်နေတယ်လို့ပဲ ယုံနာဟောင်းတွေကပြောက်ပြောက်သားယုံနာအစ်တွေကရောက်ရောက်လာအသေးသေးပေါ်ပေါ်လာအဲ့ဒါတွေကိုသူပေါ်ခိုက်ပေါ်ခိုက်မှလိုက်ပြီးတော့မှတ်နေတော့မရင်မရင်နဲ့တပိုင်းစီတပိုင်းစီပြောက်ပြောက်သားတွေတွေ့ရတယ်အဲ့ဒီလိုတွေ့လို့ရှိရင်တော့အဲရှင်းတော့တရားမပိုင်းခြား၍ဆိုရင်ရှင်းတော့တရားရှုပိုင်းခြားလိုက်တဲ့အခါမှာရှင်းတော့တရားရှုပိုင်းခြား၍လေးပါးကဏကြည်ပြက်သွားသည်တဲ့သာဏိတိကဏပဲကွာသာဏိတိကဏကြည်ပြက်သွားရှင်းတော့တရားရှုပိုင်းခြား၍လေးပါးကဏကြည်ပြက်မှ အနတ္တညာဖြစ်ပြီအဲဒီရှုမှလို့ဒီတိုင်းဒီတိုင်းတရားလေးတွေဖြစ်ပြီးပြောဖြစ်ပြီးပြောအပိုင်းပိုင်းလေးတွေထင်လာတဲ့အခါမှာတစ်ခုနဲ့တစ်ခုနဲ့မစဘူးမစတော့ငငယ်လေးကတစ်သက်လုံးတစ်ပွားလုံးတီးနေတဲ့ငါကောင်ပဲလို့ထင်မှဆွဲလာနဲ့အဆွဲလာဟာပျောက်သွားတာပေါ့ဒါမရှိတော့ဘူးဘာဖြစ်လို့လဲဆိုဒီလိုတီးနေတာမရှိဘူးသူကသူခိုက်တာနဲ့သူွေးကျင်တာလေးကကွေးကျင်ပြီးချက်ချင်းချက်ချင်းပြောက်သွားတာမှတ်တာလေးလည်းမှတ်ပြီးချက်ချင်းပြောက်သွားတယ်ဝေးတာလေးလည်းရွေးပြီးရွေးပြီးချက်ချင်းပြောက်တယ် အဲမှတ်ပြီးစိတ်လေးကမှတ်ပြီးချက်ချင်းချက်ချင်းပြောက်တာဒီပညာလေးလည်းဒီလိုပဲဖောင်းတယ်ပိန်တယ်မှတ်ရလဲဖောင်းတာကတခြားမှတ်တာကတခြားပိန်တာကတခြားမှတ်တာကတခြားဖောင်းရမှလည်းပဲတပြေးပြေးနဲ့ဖောင်းတယ်လာတာရွေ့ရွေ့သွားတာတွေကတပိုင်းကတပိုင်းမရောက်ဘူးမှတ်ပြီးတဲ့စိတ်တွေကလည်းတတိကတတိမရောက်ဘူးအဲ့ဒီမှာလည်းပဲဖောင်းတယ်တယ်တခုတည်းမှာကောမြင်တာကမှမြင်တာကတခြားပြီးတာကတခြားပဲကြားတာကမှကြားတာကတခြားပြီးတာကတခြားပဲမြင်တာနဲ့ကြားတာနဲ့လည်းမရောက်ဘူးမြင်တာကခုနကမြင်တယ်ကြားတာကိုကြားတယ်သို့မဟုတ်ကြားပြီးတော့မြင်လို့ရှိရင်လည်းကြားတာက အရင်ကြောက်သွားပြီနောက်ပြီးမှတစ်ခါမြင်တယ်မြင်တာကတခြားနောက်စဉ်းစားတဲ့စိတ်ပေါ်ရင်စဉ်းစားတာကတခြားဒုက္ခိုက်တာနဲ့သူရှင်းတော့တရားတွေကပိုင်းခြားပြီးတော့ဒီလိုသိအောင်ဒီလိုသိအောင်လို့ခုပြုမှတ်နေရတာယောဂီပုဂ္ဂိုလ်တွေမှာအမှန်တဘာဝကြတဲ့ရှုပုံရှုနည်းဒါတော့အကြောက်ပါပေါ်တိုင်းပေါ်တိုင်းလေးတွေဖြစ်ခိုက်ဖြစ်ခိုက်မှပြဲလိုက်ဆူလိုက်ပြဲလိုက်ဆူလိုက်ဟောဝိသုဘာရဝအာဂတိဥပ္ပဇ္ဇနိဝယတိသဆိုလိုပဲအာဂတိကောင်းငင်၌ဝိသုဘာရဤဝါလျက်စစ် ဟောထွက်ရလာခြင်းကဲ့သို့ဟာလျှက်စီအောင်လက်ရသွားခြင်းကဲ့သို့သင်္ခါရသင်္ခါရတရားတွေဥပ္ပေသံဒိသပထမဥစ္စာကမရှိသေးပဲလဲဖြစ်ပေါ်လေလာကြကုန်၏ဝေယံဒိသကြောက်ွယ်၍လည်းသွားကြလေကုန်၏မိုးရွာတဲ့အခါလျှက်လျှက်စီအောင်ဆိုတာပေါ်ရတယ်လျှက်ပြစ်တယ်အဲဒီလျှက်ပြစ်တဲ့အခါနဲ့ပြီးမိတဲ့အခါနဲ့ကျုံနေလို့ရှိရင်အလင်းရောင်ဟာအစမရှိသေးဘူးမရှိသေးပဲနဲ့အလင်းရောင်လေးတနည်းအား ိန်ထဲကနေပြီးပေါ်လာပေါ်ပြီးတော့လည်းကြည်ကြံပြီးဘူးတခြင်းပဲကြောက်သွားတာပဲအဲ့ဒါလိုပဲတဲ့စိတ်ကယုံနာနေလိုက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်သင်္ခါရတရားတွေဟာအသေးသေးပေါ်လာတယ်ခန္ဓာကိုယ်ရဆိုတာကအဲကိုယ်ကျင်တဲ့စိတ်ကလေးအစမရှိဘူးခုပေါ်လာတယ်နောက်ကိုယ်တဲ့ရုပ်ကလေးဆုတ်ချတဲ့ရုပ်ကအစမရှိသေးဘူးခုရှိလာရှိပြီးတော့လည်းချက်ချင်းပြောက်သွားတယ်စိတ်ကူးစဉ်းစားကြံစီရဆိုတာလေးတွေအစမရှိသေးဘူးဖောင်းနေပိန်နေမှနေစိတ်ကူးစဉ်းစားကြံစီတာပေါ်လာမှလည်းပြောက်သွားညောင်းတာပူဒနာခြင်းခဲတာဝေဒနာတွေဆိုတာရှိတယ်အဲ့ဒါတွေလည်း အစားကမညောင်းဘူးသူကဖောင်းတယ်ပိန်တယ်မှလည်းကောင်းတယ်တော့ကြတော့ညောင်းလာတယ်တော့ကြပူလာတယ်နားလာတယ်အဲရလာတယ်အဲ့ဒါတွေမှတ်ရတယ်မှတ်ရင်းနဲ့ပျောက်ပျောက်ပျောက်ပျောက်တွေ့ရဒါတော့ခြေတရားနဲ့နောက်တရားနဲ့မစဘူးမစတော့မမြဲတဲ့တရားတွေပဲဒုက္ခိတာနဲ့သူဖြစ်ပြီးခြေခြေကြောက်တယ်လည်းမမြဲတဲ့တရားတွေပဲမမြဲတဲ့အတွက်အစဉ်သာဝတည်နေတဲ့အဲတလုံးနဲ့တစ်ခဲနဲ့တည်နေတဲ့ငါးကောင် သတ္တဝါကောင်အသက်ကောင်ဆိုတာမဟုတ်ဘူးဒုက္ခိတာနဲ့သူဖြစ်ပြီးတော့ပြည့်သွားတဲ့သဘောတရားတွေပဲဆိုတာ ကိုယ်ပိုင်ဉာဏ်နဲ့ပိုင်းခြားပြီးတော့သိပါတယ်အဲဒီလိုသိအောင်လို့ခုမှတ်ရပါတယ်ဝိပဿနာဉာဏ်ရင်းနေတဲ့ပုဂ္ဂိုလ်ကဒီတိုင်းပဲသိနေတာပဲမှတ်ရင်မှတ်ရင်ကြောက်ရင်မှတ်ရင်ကြောက်ရင်မှတ်ရင်ကြောက်ရင်ဒုက္ခနာနဲ့သူမရောဘူးစေခနာကနောက်ခနာမရဘူးဒုက္ခနာနဲ့သူအပိုင်းပိုင်းပိုင်းပိုင်းနေပြတ်ပြတ်ပြီးတော့တခါတည်းထင်ရမထင်သေးရင်ထင်အောင်လို့ယူရမှာပဲဒီတိုင်းဒီလိုယူရမယ်အားရရှင်းနောက်တရားခဏပြလည်းရဲ့ပိုင်းခြားမပြငါကောင်မှပေါ်လာတန်တိကနာရီဒီဆောင်မုတ်ကလေးတန်တိကနာထင်ဖို့ အနိစ္စလက္ခဏာဘာကြောင့်မရှင်းတယ်လဲဆိုလို့ရှိရင်ဒိဋ္ဌာအမနတိကာရသေနပရိသနာတအနိစ္စလက္ခဏာနာဓာတိဒိဋ္ဌာဘယ်တရားကိုအမနတိကာရနှလုံးမသွင်းခြင်းကြောင့်ဒေနဘယ်တရားကပရိသနာတဖုံးကွယ်ထားသောအကြောင်းအနိစ္စလက္ခဏာမမြဲဟုမှတ်တရားကြောင့်ဖြစ်သောအနိစ္စလက္ခဏာဒေနဥပဒါတိမထင်သည်နိမေကွန်ထုတ်တယ်အနိစ္စ လက္ခဏာဆိုတာဖြစ်ပေါ်ပြီးပျောက်သွားတာပဲဖြစ်ပြီးပျောက်ဖြစ်ပြီးပျောက်ဖြစ်ပြီးပျောက်အနေစာလက္ခဏာပဲလူရင်းကတော့ပျောက်သွားတာပါဖြစ်ပြီးတရားတွေပျောက်သွားတယ်ဟုတ်တော်အဘဝကာရောဟုတ်တော်ဖြစ်ပေါ်ပြီးအဘဝကာရောမရှိခြင်းပျောက်သွားခြင်းသဘောမရှိခြင်းပျောက်သွားတော့အချင်းညာမရှိတော့အချင်းညာပျောက်သွားတော့အချင်းညာတွေအနေစာလက္ခဏာမမြဲဘူးမှတ်သိရကြအောင်ထိမ့်မှပဲအဲ့ဒီဖြစ်ပေါ်ပြီးပျောက်သွားတယ်ဆိုရင်အနေစာလက္ခဏာလေးဘာကြောင့်မထင်လို့ဆို ဥရိယဗယနာအမရတိကာရဝိယဗယနံဖြစ်ခြင်းပြခြင်းတို့အမရတိကာရမလုံးမသွင်းခြင်းကြောင့်မရှိခြင်းကြောင့်မိမိတို့တဏ္ဍာမှာယုံနာနေခဏမစဲဖြစ်ပြနေတာပဲပြည်တွေကနေပြီးတော့ခဏမစဲမိနစ်စက္ကန့်မစဲခဏမစဲတခါလဲဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ပြနေတဲ့တရားတွေကြီးတယ်ပဲအဲ့ဒီဖြစ်ပြနေတဲ့သဘောတွေမရှိလို့ဖြစ်တိုင်းဖြစ်တိုင်းနေလိုက်ပြီးတော့မရှိတဲ့အတွက်ကြောင့်ဘာဖြစ်တုံးဆိုတော့သာဏတိယသပရိသနာတာသာဏတိယသ ရှင်းအောင်ဆက်ဆက်လျက်ဖြစ်သောသာနတိယုံနာအစဉ်ကလည်းပိသနာတာဖုံးလွှမ်းအပ်ပြီးအဖြစ်ကြောင်းအဲဒီယုံနာအစဉ်သာနတိကလည်းပဲတသားကြီးတစ်ခုကြီးကဲ့သို့ဇလုံးကြီးတစ်ခဲကြီးကဲ့သို့ဖြစ်ပြီးတော့ဒါသူကဖုံးလွှမ်းထားတယ်ဖုံးကွယ်ထားတယ်ဖုံးကွယ်ဆိုတရားမဝယ်ဒီသာနတိဇလုံးကြီးတစ်ခဲကြီးပေါ်လာတယ်တစ်ဆက်ကြီးအပြတ်မရှိပဲနဲ့တသားကြီးဖြစ်ပြီးတော့အဲဒီတဲ့ညာထဲမှာသင်ပေါ်နေအဲဒါဖုံးလွှမ်းနေခေါ်တယ်သူကဝင်ပြီးတော့ ပေါ်နေတာဖြစ်ပြီးပြောက်တာလည်းမမြဲဘူးဆိုတာလေးသိရမယ်ဥစ္စာအဲ့ဒါမသိအောင်ဖြစ်ပြီးပြောက်သွားတာကိုမပေါ်ဘူးရှင်းတော့ဒဇတ်တဲ့အနေနဲ့တကြံနဲ့တီးနေတဲ့နေရာဖြင့်သိကူးတဲ့ညာထဲမှာထင်းနေရတယ်အဲ့ဒါပါဏိတိကနာပေါ်နေတာတဲ့ပါဏိတိကနာပေါ်နေတော့နေဇာလက္ခဏာနာဥပထာတိနေဇာလက္ခဏာမထင်ဘူးနေဇာလက္ခဏာမထင်နာလက္ခဏာလည်းမထင်ဘူးဥရိယဗျံပါဏမနသိကတဝ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 အဲ့ဒါကပညာသိပဲသာဝေကျမ်းကနေကပြောထားလို့သူတို့မှတ်တာကိုယ်တိုင်မှတွေ့တာမှမဟုတ်ပဲကိုယ်တိုင်တွေ့တာမဟုတ်ဘူးဘာသာတခြားကနေပြီးလာသောရဏလို့ရှင်သူဖြေကြခဲ့တယ်အဲယုံနာနေခဏမစဲဖြစ်ပြနေတယ်ဆိုတော့ဘယ်လိုလုပ်တွေ့တော့ဘယ်လိုလုပ်သိတော့ဆိုရင်အဲ့ဒါတရားခဲ့တယ်ကိုယ်တိုင်မတွေ့နိုင်ရင်ဒီလိုခဲ့ပါတယ်သူကဒါပေကျန်ကနေကပြောလို့လို့ဆိုရမှာပဲအခု ပြက်ကယောဂီတွေပြက်ကပြက်ကိုရှုနေတဲ့ယောဂီတွေမှာတော့ကိုယ်တိုင်းကိုတွေ့ရတာဒီလိုရှုဒီလိုတွေ့နေတဲ့ဒီတိုင်းဒီတိုင်းလိုက်ရှုစပေါ်လိုက်သုံးလိုက်စပေါ်လိုက်သုံးလိုက်အပိုင်းပိုင်းလေးတွေတွေ့အဲဒါကြောင့်ဖြစ်ပြီးကြောက်တယ်လို့မမြဲဘူးဆိုတာသိရအဲဒီအဖြစ်အပျက်ကိုလိုက်ရှုနေလို့ရှိရင်တဲ့ခြေတရားနဲ့နောက်တရားနဲ့ဆက်ဆက်ပြီးထင်တဲ့တန်နဲ့ဒီလည်းမထင်တော့ဘူးတဲ့မဆက်ဘူးတခြားစီတခြားစီထင်တယ်ဘယ်လိုလုံးဆိုလို့ရှိရင်ဒီကာရဖွင့်တယ်တန်ချောင်းလေးတွေတန်လုံးလေးတွေများစီထားတယ်လို့ပါပဲတဲ့ဝရဏာတို့ဘာတော့မှတန်လုံးတို့ဘာလို့ဆိုတာစီထားတတ်ပါတယ် ဓမ္မတမဲကြည့်လို့ရှိရင်တော့တစ်ဆက်တည်းပဲပြိတ်နေတယ်။ဒေချာချာအနန္တသွားပြီးကကြည့်လို့ရှိရင်တစ်လုံးစီတစ်လုံးစီပဲ။တချို့ဝရဏကျဲကျဲရိုက်ထားလို့ရှိရင်အဲဒီကြားတဲ့လက်တွေပါတွေတော့ထိုးလို့ရှိလို့ရပါသေးတယ်။ဒီခုနဲ့ဒီခုနဲ့မစားဘူး။ဒါပေမဲ့အဝေးကနေကြည့်ရင်တော့တစ်ဆက်တည်းပြိတ်နေတာလေ။အဲလိုပဲအမတ်တမဲ့နေတဲ့ပုံကိုယ်တွေမှာရှစ်တရားနောက်တရားတွေခဏမတရားခဏတရားနေပေမဲ့လည်းမကွဲပြားဘူး။ရှစ်တရားကတစ်ခုနောက်တရားတစ်ခုဒီလိုကွဲပြားရင်မသိဘူး။ဒီတရားနဲ့နောက်တရားနဲ့အတူတူပဲလို့ထင်တယ်ဒီစားတိ။ဇလုံးဒီတစ်ခဲဒီနေရာချင်းထင်နေတယ်။ ။ဒီနေ့တော့အိဋ္ဌမမြဲဘူးဆိုတာမထင်ဘူးမြဲတယ်လို့ပဲထင်တယ်။အခုပြည့်ကယုံနာလေးတွေမှတော့မြင်တာမှကြားတာမှနာနာမှစားတာမှထိတာမှသိတာမှဝေးတာမှဆန့်တာမှအလှူရှားပြုနေတာမှစိတ်ကူးစဉ်းစားကြံစည်တာတွေမှနာကျင်ကြခဲတဲ့ဝေဒနာတွေဖြစ်ပေါ်ရင်မှဒီတိုင်းကြတဲ့နေမှတော့မတိုင်းမတိုင်းဖြစ်ပြီးကြောက်သွားတာလေးတွေတစ်ပိုင်းတစ်ပိုင်းလေးရရှေ့ကဖြစ်တာတခြားနောက်ကဖြစ်တာတခြားရှေ့ကဖြစ်တာရှေ့တွေမဲ့ကြောက်တာနောက်ကဖြစ်တာနောက်ပဲကြောက်တာပဲအစဉ်တိုင်းပဲသူကမြင်တာတောင်မှတမြင်နဲ့တမြင်နဲ့မရောဘူး အဲပထမမြင်တယ်မှလိုက်တမြင်ပြောက်သွားတာနောက်တစ်ခါမြင်တယ်မှလိုက်တမြင်ပြောက်နောက်တစ်ခါမြင်တယ်မှလိုက်တမြင်ပြောက်အကြာကြီးကြည့်နေပေမဲ့လို့အဲ့ဒီမြင်တာလေးတွေပိုင်းပိုင်းမှနေလို့ရှိရင်တမြင်တမြင်ဟာမရောက်ရှင်းမြင်တော့မြင်နေတရားစီပဲအဲပဂရိပုဂ္ဂိုလ်တော့ကြာကြီးမြင်နေတယ်ထင်ပါလေကြားတာတည်းလည်းဒီတိုင်းပဲအာမမတဲ့ပုဂ္ဂိုလ်တွေမှာချင်းကြားတာဟာတရားလည်းပဲတယောက်တည်းကနေပြီးကြားနေတယ်လို့သူတို့ထင်တယ်မလို့ရှိရင်တော့ကြားတိုင်းကြားတိုင်းမှကြားတယ်ကြားတယ်မှကြားပြီးရင်ပြောင်းရင်ကြားပြီးရင်ပြောင်းရင်နားရဲရောက်ပြီးကြားပြီးရင်ပြောင်းရင်ကြားပြီးရင်ပြောင်းရင်နဲ့တပိုင်းစီတပိုင်းနေပဲအဲဒီလိုထင်တော့ ကျင်းအောင်ဆက်ဆက်နေတဲ့တန်တိပညာမပေါ်တော့ဘူးတဲ့ဒီဥစ္စာခွာပြီးသားဖြစ်ပြီးသားဖြစ်သွားပြီတဲ့အဲဒီလိုဖြစ်ပြီးသားဖြစ်သွားတာဖြစ်ပြီးအပြောက်မမြဲဘူးဆိုတာသူ့သဘောအတိုင်းပဲထင်ပေါ်ပါတယ်ကိုကဓမ္မနကဖြစ်မကြည့်ရပါဘူးအဲဖြစ်ခဲ့ဖြစ်ခဲ့ယုံနာလေးရှုနေရင်တန်တိကနာပြက်ပြီးအိစ္ဆာလက္ခဏာထင်သည်အိစ္ဆာလက္ခဏာထင်လို့ရှိရင်ဖြင့်တစ်သလုံးတစ်ပွားလုံးအများအားတည်နေတဲ့အတ္တကောင်မဟုတ်ဘူးဤကိုယ်ထဲမှာအများအားတည်နေတဲ့ငါကောင်ရှိသည်ဟုထင်တာအနိဝါတိအတ္တအဒီနိဝါတိအတ္တဆိုရင်မရှိဘူးတစ်သလုံးတစ်ပွားလုံး တကူတဲ့ကောင်နဲ့တည်နေတယ်အတ္တလေးအကောင်လေးအသက်ရှင်တာလေးရှိတယ်လို့ဒီလိုဆွဲလန်းနဲ့နိဗ္ဗာန်အတ္တဆိုရင်မရှိတော့အနတ္တဖြစ်သွားပြီအဲဒီနိဗ္ဗာန်အတ္တကပဲသာမီအစိုးရတဲ့ဆိုတာလဲသူလည်းအမြဲတည်နေတာပဲကာရကပြုတ်လုပ်တယ်ဆိုတာလည်းပဲအမြဲတည်နေတဲ့အတ္တကပြုတ်လုပ်တာပဲဝေဒကခံစားတယ်ဆိုတာအတူတူပဲတရားလေးသူ့ဂုံထဲမို့လေးမျိုးခွဲထားတာဆွဲလန်းပုံမှာအတူတူပဲအဲနိဗ္ဗာန်အတ္တဆိုပြောက်သွားလို့ရှိရင်တတိယလေးလည်းအကုန်လုံးပြောက်တော့တာပဲဒုက္ခိတနဲ့သူဖြစ်နေတဲ့ယုံနာတရားတွေပဲဒီလိုပိုင်းခြားပြီးတော့သိတယ်ဒါကြောင့် စိတ်ခိုက်တရားရှုပိုင်းချ၍လေးပါးကနာအကျေပြမအနတ္တညာဖြစ်သည်လို့အဲဒါဆောင်ဖို့နောင်နာကြမှာရှိပါတယ်အပေါင်းလိုက်ဟိုတရားအနေစာလက္ခဏာနဲ့လည်းအဲ့ဒါနဲ့စရမှာစိတ်ခိုက်တရားရှုပိုင်းချ၍ခြေခိုက်ခြေခိုက်မှာမြင်ခိုက်ကြားခိုက်နားခိုက်စားခိုက်ခြေခိုက်ခြေခိုက်မှာရှုပိုင်းချပြီးတော့ရှုပါပိုင်းချရှုရင်တစ်ပိုင်းတစ်ပိုင်းပြပြီးတော့ထင်ပါလိမ့်မယ်စိတ်ခိုက်ကနာရှုစိတ်ခိုက်တရားရှုပိုင်းချ၍လေးပါးကဏ္ဍကြည်ပြက်မှာကဏ္ဍလေးပါးနဲ့ခုသံနေဒီကဏ္ဍပါလေရှင်းတော့စနေတဲ့ ဒါနိဂနာခြေပြတ်သားလိုက်မယ်ရှင်းတော့စနေတယ်တစ်ဆက်တည်းပဲလို့ထင်တာမရှိတော့ဘူးအဲဒီတော့နာခြေပြတ်သွားတာအိဋ္ဌလည်းထင်တယ်အနတ္တအမြဲတမ်းဒီနေတဲ့ငါကောင်လေးဆိုတာမရှိဘူးဆိုတာရှင်းပြီးတော့သိလာတော့ကြောင့်ဆိုတာမှဖြစ်ထိုက်တရားသူ့ပိုင်းချ၍လေးပါးကနာခြေပြတ်မှာအနတ္တညာဖြစ်သည် ရှစ်ခိုက်တရားရှုပိုင်းရှား၍လေးပါးကနာကျေပြက်မှအနတ္တညာဖြစ်သည်ရှစ်ခိုက်တရားရှုပိုင်းရှား၍လေးပါးကနာကျေပြက်မှအနတ္တညာဖြစ်သည်ရှစ်ခိုက်တရား စုပိုင်းကြ၍ဒေဝကနာကျေပြက်မှာအနတ္တညာဖြစ်သည်တိုင်းဆိုကြတော့ဒေဝကနာ တရားတွေကယူနေပါတဲ့ဖြစ်ခိုက်တရားရှိလို့ချင်းသူဖြစ်ခိုက်ဖြစ်ခိုက်လေးရှိတော့ဖြစ်ပြီးကြောက်ဖြစ်ပြီးအပိုင်းပိုင်းနေရတာဘာမှဆင်းရဲနေကြမလို့ဘူးတွေးတော့နေကြမလို့ဘူးတချို့တော့အဲဒီသာဏိကနာပြအောင်လို့တမင်းကစိတ်ချေဆက်ကြည့်နေရတာကိုအဲဒီတော့မလုပ်ရပါဘူးဖြစ်ခိုက်ကလေးတွေရှိနေလို့ချင်းသူခိုက်တဲ့သူဖြစ်ပြီးကြောက်နေတာလေးတွေကသူ့သဘာဝတည်းသူထင်တယ်ဒါလို့ထင်တော့သာဏိကနာမရှိဘူးတစ်စက်တည်းအသင်္ထာဝရတီးနေတာမရှိဘူးသာဏိကနာပြည့် စင်တာကဒီနာရှိတော့မမြဲဘူးမြဲတဲ့တရားမဟုတ်ဘူးတစ်သက်လုံးတစ်ဘဝလုံးတကူတဲ့တကောင်တဲ့တယောက်တည်းဒီနေတဲ့အတ္တကောင်အသက်ကောင်လည်းမဟုတ်ဘူးဒုက္ခိုင်းနဲ့သူဖြစ်ပြီးပြည့်နေတဲ့သဘောတရားများပဲတဲ့ညာထဲမှာဒီလိုသိရမှာဒီလိုရှင်းပြီးတော့သိရဒီကိတရားရှုပိုင်းခြားရဲ့၄ပါးကနာခြေပြက်မှအနာတ္တညာဖြစ်သည်ဒါကြောင့်ဆိုတာအဲဒါသာဏိကနာအကြောင်းကတော့တော်တော်သဘောပေါက်တော့ပါသမုဟကနာသွားရအောင်ယုံနာအမြသဘောပြလျက် အဲပိုင်းခြားမပြငါးကောင်မှပေါ်လာတမူဟကဏသူကတမူဟအပေါင်းလိုက်အပေါင်းလိုက်စုလိုက်သူကထင်တာသူကရှင်းတော့ရလို့မဟုတ်ဘူးသူကအပေါင်းလိုက်စုလိုက်တလုံးတစ်ခဲကြီးဖြစ်ပြီးတော့ထင်လာယုံနာကတော့အများပဲတဲ့အများစု ပေါင်းပြီးတော့ဖြစ်တာပဲအဲဒါတွေကိုမကျွမမတဲ့အတွက်တစ်ခုစီတစ်ခုစီခွဲကြပြီးတော့သူကမသိနိုင်ဘူးမသိနိုင်တော့အဲ့ဒါတွေစုပေါင်းပြီးတော့တယောက်တည်းတကူတည်းလာဖြစ်တာကိုတပေါင်းနည်းလာပြီးတော့ဖြစ်တာအဲ့ဒါ သမုဟကနာပေါ်တာတဲ့အလုံးခဲကြီးပေါ်တာတဲ့ဥပမာဆိုတော့အိမ်ဆောက်တာတဲ့အိမ်ဟာကြည့်လိုက်လို့ရှိရင်အိမ်ကြီးကတလုံးတလုံးတလုံးတစ်ခဲကြီးတစုကြီးလို့ထင်ရတယ်။ဒါကြာစိတ်ပိုင်းတွေခွဲကြည့်မယ်ဆိုရင်ဒေသနဲ့ဆောက်ထားတဲ့အိမ်ဆိုတော့အဲ့ဒါတိုင်းကတခြားပဲ။တိုင်းနေအသီးသီးဟာတခြားစီပဲ။အဲဒီမှာထုတ်တူရောက်တူဒါလည်းတခြားစီပဲ။တန်နေရတခြားစီပဲ။နာညာနေကာထားတာလည်း ဒေသတွေတစ်ခြားစီတစ်ခြားစီတစ်ခုစီတစ်ခုစီပဲအခင်းတွေဆင့်တွေရှိတယ်အဲဒါတွေမှလည်းပဲရောက်တယ်ဒီမှလည်းပဲတစ်ခြားစီတစ်ခြားစီတစ်ခုစီတစ်ခုစီပဲอืมယမတို့ကလည်းအဲဒါတစ်ခုစီတစ်ခုစီပဲတကားတစ်ခုစီတစ်ခုစီပဲအကုန်လုံးခွဲလိုက်တော့အိမ်မှာတစ်ခုစီသာခွဲထုတ်ရင်အိမ်မရှိဘူးအစိပ်ပိုင်းနဲ့တစ်ခုစီပဲလဲဟာလဲဆိုလို့ရှိရင်သိတာလေဟောတော့ကဆိုတော့စက်ပြင်းတဲ့ပုဂ္ဂိုလ်မှဒီမှာလဲရတဲ့လူတိုင်းလူတိုင်းကြည့်ပြီးလဲမှာဒီတိုင်းဆိုလို့ရှိရင်လဲဟာ ဒလုံးနဲ့တခဲတဲ့လဲကဒလုံးတစ်စီးတည်းဖြစ်နေခွဲကြည့်မယ်ဆိုလို့ရှိရင်လဲကဘိန်းကတခြားပဲဘိန်းထုတ်လိုက်ဘိန်းကြီးတယ်လည်းလဲမဟုတ်ဝင်ရုပ်ကတခြားပဲဝင်ရုပ်ကြီးတယ်လည်းလဲမဟုတ်အဲဒီဝင်ရုပ်ပေါ်မှာတင်ထားတဲ့လဲတန်ကြီးတွေရှိတယ်ရှိရအဲဒီတန်ကြီးတွေရှိတယ်အဲဒါလည်းနှစ်ခုတခြားပဲအဲဒီရဲ့လဲတန်တန်ကြီးရှိကနွားတွေရုံးမှုရအတွက်တတ်တဲ့သဘောဆိုတာသူကတခြားပဲအဲဒီလဲတန်ပေါ်မှာလဲအိမ်တင်ထားတာရှိတယ် အဲဒီလက်အိမ်မှာလည်းစိတ်ပိုင်းရတော်များများရှိပါသေးတယ်ကတခြားစီတခြားစီပဲခွဲလိုက်လို့ရှိရင်လဲမရှိတော့လဲပျောက်သွားတယ်အစိတ်ပိုင်းနေပဲရှိအဲဒါလိုပဲကိုယ်ထဲမှာရှိတဲ့ယုံနာတရားတွေဆင်ញံနဲ့ကြည့်မယ်ဆိုလို့ရှိရင်ယုတ်ကတခြားဝေဒနာခံစားတာကတခြားသင်ညာမှတ်သားတာကတခြားသင်္ခါရပြုပြင်အာထုံနေတာတခြားဝိညာဉ်အာယုံသိနေတာတခြားတခြားစီပဲဒါကဆင်ញံကြည့်တဲ့နည်းပေါ့လေအဲရှုမှတ်တဲ့နည်းအားဖြင့်ဆိုရင်ပေါ်ခိုက်ပေါ်ခိုက်တွေရှုရတယ်ရုပ်ထင်ရှားတဲ့အခါရုပ်ရှုရတယ် ဝေဒနာတရားတဲ့ကဝေဒနာရှုရတယ်။ပညာတရားတဲ့ကပညာရှုရတယ်။သင်္ခါရတွေတရားတဲ့ကကျတော့သင်္ခါရတွေရှုရတယ်။ဝိညာဉ်စိတ်တရားတဲ့ကဝိညာဉ်ရှုရတယ်။တစ်ခုစီတစ်ခုစီရှုတာတစ်ခုစီတစ်ခုစီဖြစ်နေ။ရုပ်ထင်ရှားတဲ့အခါမှာကိုယ်ရယ်စမ်းနေထိုင်နေထားတယ်။လှုပ်ရှားတယ်စသဖြင့်ရုပ်မူရတွေတစ်ခုစီတစ်ခုစီရှုရတယ်။အဲဒီမှာကစိတ်ကုသနာကြံစည်မှုကပေါ်လာ။စိတ်ကုသနာကြံစည်မှုကတခြားပဲ။အဲဒီစိတ်ကုသတဲ့မှာဝမ်းမြောက်ဝမ်းသာတာလည်းပါရတယ်။ အဲသိပြပြီးစိတ်ကူးတာလည်းပါတယ်နာဝေဒနာပဲသူကတခြားတယ်နောက်ပြီးတော့စိတ်ကူးစဉ်းစားကြံစီမူထဲမှာမှတ်သားမှုပါတယ်ဘယ်လုံးမဲဘာလုံးမဲဘယ်လိုဟာပဲစသည်ဖြင့်မှတ်သားမှုပါတယ်ပညာပဲဆိုပညာခန္ဓာသူကတခြားတယ်အဲဒီထဲမှာလိုချင်တဲ့လောဘတို့စိတ်ဆိုးစိတ်ကြတဲ့ဒေါသတို့မလိုချင်တဲ့အလောဘတို့ချမ်းသာစေလိုတဲ့မေတ္တာအဒေါသတို့ဒါတော့တတိတော်စသည်ဖြင့်ကောင်းသောတရားတွေရောမကောင်းသောတရားတွေရောစုံလို့ပါပဲအပြင်အများကြီးရှိပါတယ် သင်္ခါရခန္ဓာတရားတွေကတော့အဲဒါတွေလည်းပြတိုင်းပြတိုင်းလိုက်မှရင်တစ်ခုစီတစ်ခုစီပဲဘာမှရောမနေဘူးနောက်စိတ်ကူးစဉ်းစားကြံစီတာလေးစိတ်ကလေးတွေကရှိတယ်အာရုံစီရောက်ရောက်သွားတဲ့သဘောလေးတွေအာရုံသိတည်သွားတဲ့သဘောလေးတွေစိတ်ကလေးတွေအဲဒါတွေလည်းပဲသူကတစ်ခုစီတစ်ခုစီပဲအဲယုံနဲ့စိတ်ကူးတဲ့သဘောနဲ့မရောဘူးခုနကကွေးတာဆိုတာတော့ကွေးကျင်တယ်ကွေးကျင်တယ်မှတော့ကွေးကျင်တဲ့နာငါတခြားကွေးတဲ့ရုပ်ကတခြားမရောဘူးယုံနေတာနဲ့နှစ်ခုမပေါင်းတော့ဘူးရှားစီကွဲရှားစီကွဲနေတော့ ကိုယ်အောင်လို့လှုပ်တတ်တဲ့ငါကောင်ရဲ့ဥစ္စာမရှိဘူးကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ကလေးတွေဖြစ်တာပဲလှုပ်ရှားရုပ်ကလေးတွေဖြစ်တာဒါပဲရှိတယ်ဒီတဲ့ကိုယ်အောင်လှုပ်တတ်တဲ့ပုဂ္ဂိုလ်သားတော်အကောင်အသက်ကောင်နေတဲ့ဘာမှမရှိဘူးသွားတဲ့ခါကြီးလဲသွားကျင်တဲ့စိတ်ကြောင့်သွားရုပ်ကြွားကျင်တဲ့စိတ်ကြောင့်ကြွားရုပ်လှုပ်ကျင်တဲ့စိတ်ကြောင့်လှုပ်ရုပ်ပြောကျင်တဲ့စိတ်ကြောင့်ပြောရုပ်စသည်ဖြင့်ယုံနာနာနဲ့ကိုယ်ရှားပြီးကွဲမြင်တဲ့အခါမှာမြင်တာမှကြားတဲ့အခါမှာကြားတာမှစသည်ဖြင့်မြင်တာကတခြားကြားတာကတခြားဒါတွေတခြားစီဖြစ်တယ်မမတဲ့ပုဂ္ဂိုလ်တော့အကုန်လုံးစုပေါင်းပြီးတော့တယောက်တည်းဖြစ်နေတာ ခုနကကိုယ်ကျင်တာနဲ့ကိုယ်ဓာတ်တွေရောဆန်းကျင်တာဆန်းတာတွေလှုပ်ကျင်တာနဲ့လှုပ်တာတွေအဲနာမူရနဲ့ရုပ်မူရတွေကတယောက်တည်းဖြင့်မြင်တာကြားတာတွေလည်းအကုန်လုံးပေါင်းပြီးတော့တယောက်တည်းဖြင့်အကုန်လုံးတစ်နေ့လုံးဖြစ်နေတဲ့ရုပ်နာမူရလေးတွေပေါင်းလိုက်တဲ့ခါကာလမှာတစ်နေ့လုံး၅တယောက်တည်းကလှုပ်နေတယ်တစ်လုံးနဲ့တစ်ခဲတဲ့အလုံးခဲကြီးလိုက်ချင်းညာထဲမှာတပေါင်းနည်းဖြစ်ပြီးတော့ထင်းတယ်အဲဒါကသမုဟကနာပေါ်နေတာတဲ့သမုဟကနာပေါ်နေတယ်အတ္တဆွဲလန်းသည်အတ္တကိုဆွဲလန်းဖြစ်တယ်အဲဒါကြောင့် ယုံနာအမြသဘောယုံနာအမြသဘောပြလေတဲ့ယုံနာနေဟာသူ့သဘောနဲ့သူတခြားစီပဲယုတ်တရားကဖောက်ပြန်တတ်တဲ့သဘောအထင်ရှားတွေ့ရတဲ့သဘောသူကတခြားနန္တရားကအာယုံစီညွတ်တတ်တဲ့သဘော တခြားပဲယုတ်တရားထဲမှာလည်းပဲပထဝီဆိုတာကမာတဲ့သဘောဒေဇောဆိုတာပူရဲတဲ့သဘောဝါယောဆိုတာတောင်းနှင်းလှုပ်ရှားတဲ့သဘောအာဘောဆိုတာဖွင့်စည်းတဲ့သဘောအရေးသဘောတခြားစီပဲ။ အဲယူပါယုံကမြင်ရတဲ့သဘောသာဓာယုံကကြားရတဲ့သဘောစသည်ဖြင့်တခြားစီပဲယုတ်တရားတွေတစ်ခုနဲ့တစ်ခုနဲ့ဘာမှမရောသဘောတွေကွဲကြတယ်ဒါပေမဲ့လို့မကျွတ်မှတ်တဲ့ပုဂ္ဂိုလ်မှာအဲ့ဒါတွေအကုန်လုံးတပေါင်းနဲ့စုပြီးတော့ငါတယောက်တည်းဖြစ်လာတာတို့ကနန္တရားတွေဟာလည်းပဲအာယုခံစားရတဲ့ဝေဒနာကတခြားမှတ်သားတဲ့ပညာကတခြားအာယုနဲ့စိတ်နဲ့တွေ့တဲ့ဖတ်တာကတခြားအဲဒီလိုတခုမူရာပြအောင်စစ်စောတိုက်တွန်းပေးနေဟိုဟာလုံးလိုက်ဒီဟာလုံးလိုက်တိုက်တွန်းနေတဲ့စေတနာရှိတယ်သူကတခြားပဲလိုချင်တဲ့လောဘကတခြားပဲစိတ်ဆိုးတဲ့ဒေါသကတခြားပဲ အဲအထင်ကြီးတဲ့မာနကတခြားပဲအကုသိုလ်တွေကတော့အကုသိုလ်တရားတွေတစ်ခုစီတစ်ခုစီတခြားစီပဲကောင်းတဲ့ကုသိုလ်တရားတွေကလည်းပဲသဒ္ဓါတို့တတိတို့ဒါတွေကတခြားစီတခြားစီတွေပဲအလောဘအရောဓတခြားစီတွေပဲအမောဟခံခံအကျိုးသိတာဒါတခြားစီတွေပဲအဲ့ဒါတွေမကျွမမလို့ရှိရင်အကုန်လုံးစုပေါင်းပြီးတော့တယောက်တည်းဖြစ်လာတယ်တဲ့တုံးတစ်ဘဝလုံးကရုပ်မူရနာမူရတွေအကုန်လုံးပေါင်းပြီးငါးတယောက်တည်းပဲအလုံးလိုက်ကြီးထင်တာပဲဆိုအဲ့ဒါသမုဝကနာခေါ်တယ်ဆိုရမယ် ယုံနာအမြာသဘောပြလျက်ပိုင်းခြားမပြငါကောင်းမှာကောလသမုဟကနာရီယုံနာအမြာသဘောပြလျက်ပိုင်းခြားမပြငါကောင်းမှာကောလသမုဟကနာရီယုံနာအမြာ ဘောပြလျက်ပိုင်းခြားမပြငါကောင်မှာခောလသမုဟကနာရီ ကမြင်တယ်ဆိုရင်မျက်စိကတရားမြင်ရတဲ့အစဉ်ရုပ်ကတရားမြင်သိတာကတရားတရားတွေနောက်ပြီးတော့မြင်ပြီးဆက်လက်သိကူးတာရှိရင်ဆက်လက်သိကူးတာတရားအဲ့ဒါမရှုံးမတဲ့ပုဂ္ဂိုလ်မှာဆိုရင်အဲ့ဒါတွေအကုန်လုံးတယောက်တည်းဖြစ်သွားတာလို့မြင်မှုဤတရားမျက်စိရဲ့မြင်ရတဲ့အစဉ်ရုပ်ကိုယ့်ကိုယ်ကိုကြည့်လို့ရှိရင်ကိုယ့်ကအစဉ်ရုပ်ဘာလဲလက်တို့ခြေတို့အဲ့ဒါမျက်စိနဲ့ဒီကိုယ်လုံးကရှိတဲ့ယုံနာ အစင်းရုံနဲ့တယောက်တည်းပဲလို့ထင်တယ်အတူတူပဲမြင်သိတဲ့နာလေးမြင်သိတဲ့သဘောလေးဒါလည်းအတူတူပဲတယောက်တည်းပဲလို့ထင်တယ်ဒါတော့ဆက်လက်ပြီးစဉ်းစားတာကြည့်လို့စဉ်းစားတဲ့ဥစ္စာအဲ့ဒါလည်းတယောက်တည်းထင်ပြီးတော့ကြားပြန်လို့ရှိရင်လည်းပဲနားရဲ့ကြားတဲ့အတန်ရဲ့ကိုယ်တန်ကိုကြားလို့ရှိရင်ပေါ့လေကိုယ်တန်မဟုတ်လို့သူများတန်ဆိုရင်တော့ဒီတိုင်းမထည့်ဖို့မလိုပါဘူးအဲကြားသိတဲ့သဘောရဲ့ဆက်လက်စဉ်းစားတာရဲ့ဒါလည်းအတူတူပဲထင်တယ်ခုနကမြင် မြင်မှုဆိုင်ရာကဖြစ်တဲ့တပေါင်းကြီးထင်တဲ့အရာတွေရောကြားမှုဆိုင်ရာကဖြစ်တဲ့တပေါင်းကြီးထင်တာအကုန်လုံးအတူတူပဲထင်တယ်ထို့အတူနာနာယာကစာယာကဒုတိယကကိုယ်ယာကဆံယာကထိုင်ယာကထယာကအကုန်လုံးရုပ်မူရာတွေနာမူရာတွေပေါက်စပြီးတခုတည်းထင်တယ်ပိုင်းခြားမရှိဘူးအဲ့ဒါငငယ်လေးကစပြီးတော့ဒီမြင်လိုက်ကြားလိုက်တွေဖြစ်လာတာတွေဟာအခုတည်းထိရတယ်ပဲမြင်လိုက်ကြားလိုက်တွေဖြစ်နေတာအကုန်လုံးတယောက်တည်းပဲတကူတည်းပဲငါတယောက်တည်းရဲ့အစိတ်ပိုင်းတွေအမှုတွေပဲလို့ဒီလိုထင်နေဆွဲလာနေအဲ့ဒါ ယုံနာတရားတွေကသူ့သဘောနဲ့သူကွဲပြားပါတယ်ဒါပေမဲ့လို့မရှင်းမှမလို့ပိုင်းခြားပြီးတော့မရှင်းဘူးတဲ့ယုံနာတရားသဘောတရားလည်းရဲ့သဘောအချင်းတခုစီတခုစီကွဲပြားနေပါလျက်နဲ့อืมပိုင်းခြားမပြားမရှင်းမှလို့အသီးသီးပိုင်းခြားပြီးတော့မသိဘူးပြပြီးတော့မရှင်းဘူးဒါတော့ဘာထင်လို့ဆိုငါကောင်းမယ်အကုန်လုံးပေါင်းလိုက်ငါပဲဒုက္ခကြီးနဲ့ပြီးတဲ့စိတ်အကုန်လုံးကငါရောက်သေးပဲဒီလိုတပေါင်းနေတယ်အဲ့ဒါသမုဟကန္တထင်ပြီးတော့ အတ္တဆွဲတာတဲ့ဒီမှာလည်းပဲဒီလိုပဲဖြစ်ခိုက်တရားမပိုင်းခြားရလေးပါးကနာသင်ပေါ်ကအတ္တဆွဲလန်းတယ်ဖြစ်ခိုက်တရားမပိုင်းခြားလို့ကငင်ငယ်ကြားတဲ့နာငယ်စားခိုက်မှာဖြစ်ခိုက်ကလေးတွေမရှုမမလို့မရှုမမတဲ့အတွက်ဖြစ်ပေါ်လာတဲ့တရားတွေရုပ်ဖြစ်ပေါ်တဲ့အခါရုပ်နာမ်ဖြစ်ပေါ်တဲ့အခါနာမ်ရုပ်ထင်ရှားတဲ့အခါရုပ်နာမ်ဖြစ်ပေါ်တဲ့အခါနာမ်ထင်ရှားတဲ့အခါနာမ်အဲ့ဒါပိုင်းခြားပြီးတော့မသိဘူးမကွဲပြားဘူးအဲ့ဒါတွေအကုန်လုံးပေါင်းစပ်ပြီးတကူလဲတကောင်နဲ့တယောက်လဲတလုံးနဲ့တခဲလဲထင်လာတာ သမူဝကနာထင်တာအဲဒါပြစ်ခိုက်တရားမပိုင်းခြားရေး၄ပါးကနာထင်ဘောကအတ္တဆွဲလန်းဒီအတ္တဆွဲလန်းတာဒီပုံဒီနည်းဆွဲလန်းတယ်ပြစ်ခိုက်တရားရှုပိုင်းခြားရေး၄ပါးကနာကြည်ပြက်မှာပြစ်ခိုက်တရားတွေရှုပါတဲ့ပြစ်ခိုက်တရားတွေမြင်ခိုက်ကြားခိုက်နားခိုက်စားခိုက်တွေ့ထိခိုက်ကိုယ်ခိုက်ဆန်းခိုက်လှုပ်ရှားခိုက်ဒီကုသနာကြံစီခိုက်ဒီတိုင်းဒီတိုင်းတရားတွေကိုအသီးအသီးအစိတ်စိတ်ပိုင်းပိုင်းပြီးတော့ခါတဲ့ဖြစ်ပေါ်လာတာတွေလိုက်ရှုမှအစတော့မသိသေးပါဘူးနောက်တော့ဒီပိုင်းဒီတိုင်းပိုင်းပိုင်းခြားနေတာတခုနဲ့ခုနဲ့မရောဘူး မှားရတဲ့အာရုံတွေလည်းတစ်ခုစီမှားတည်တဲ့စိတ်လည်းတစ်ခုစီတပိုင်းစီတပိုင်းစီဖြစ်ရုပ်နဲ့နာနဲ့ပဲရောလို့ရမလဲရုပ်ရုပ်ချင်းလည်းရောလို့မရဘူးနာနာချင်းလည်းရောလို့မရဘူးသဘောတရားလေးတွေတစ်ခုစီတစ်ခုစီသူ့ခိုက်တာနဲ့သူဖြစ်ပြီးပျောက်သွားတဲ့သဘောလေးတွေပဲတွေ့နေတယ်လုံးနဲ့တစ်ခဲနဲ့တစ်ကောင်နဲ့တစ်ကိုယ်လေးပဲလို့ထင်မှဆွဲလန်းကြပြီးတဲ့ဘာမှမရှိဘူးဒါကြောင့်အဲ့ဒီလိုခါမှာသမုဟကဏဆိုတဲ့အပေါင်းလိုက်ဇလုံးတစ်ခဲဒီတယောက်ထိနေရတယ်ထင်တဲ့အရာဝတ္ထုပျောက်သွားတယ်ကြေသွားတယ်ပြက်သွားတယ်ဒါမင်းကကိုကစိတ်ချေဖြက်ကြည့်ရမှာမဟုတ်ဘူးတချို့တော့ချက်ဖြက်ကြည့်တယ် အဲဒီလိုဝိပဿနာတရားဟောတယ်ပကံလုံးလေးတရားပကံလေးအာဒီကံလေးခါရိုက်ခွဲလိုက်အမှုန်နေလို့လိုက်စိတ်ချလိုက်ပကံရှိသေးသလားမရှိဘူးအဲသမုဝကနာပြည့်သွားပြီအနာတ္တထင်တယ်ပေါ့ဗျာဒါအနာတ္တထင်ပြီဆိုပြီးတော့ဒီလိုလဲဟောကြပါဗျာဒါပြောလို့ဟောလို့တော့ကောင်းတာပဲဟုတ်တော့မဟုတ်ဘူးဆိုတာပကံမှလည်းအတ္တလည်းမရှိဘူးဘာမှမဆိုင်ဘူးလို့သာအဲကိုယ်ကိုယ်လည်းရုပ်တွေလည်းဒီလိုပဲအမုံမုံကြိတ်ချေကြည့် ဓမုံစီဓမုံစီဖြစ်သွားပြီအလုံးခဲလိုက်မရှိတော့ဘူးဆိုရင်လားဓမ္မဝကနာပြောက်သွားပြီလို့ဒီလိုဟောလို့ရှိရင်သဘောကျတဲ့ပုဂ္ဂိုလ်တွေတများပါလိမ့်မယ်ဒါပေမဲ့လို့အဲဒီလိုကြိတ်ချေကြည့်ုံနဲ့အတ္တဆိုမပြောက်ဘူးအဲဒီလိုကြိတ်ချေကြည့်နေတဲ့ငါကရှိနေတာကိုသူကကိုကြီးအမှုမှုလုံးသားလဲငါပဲမှုမှုလုံးသားကငါအမှုမှုလုံးအမှုမှုနေရာနဲ့ထင်းနေတာလဲငါပဲသိနေတာလဲငါပဲဒီငါကရှိနေတာနာကကြားနေတာပဲသူကနာကကြည့်ချေလို့မရဘူးရုပ်ကကြည့်ချေလို့ရ အဲထက်တဲ့သူကအခုဖြစ်ခိုက်တရားလေးတွေရှုမှတ်ပြီးခြေမှကြည်တယ်ကဏ္ဍကဒါကြောင့်ဖြစ်ခိုက်တရားရှုပိုင်းခြား၍၄ပါးကဏ္ဍကြည်ပြမှအနတ္တဉာဏ်ဖြစ်သည်ဘုန်းကြီးဆောင်းဖို့အချုပ်လေးနောင်နာမှာပြတာပါအဲ့ဒါဆိုရမယ်ဖြစ်ခိုက်တရားရှုပိုင်းခြား၍၄ပါးကဏ္ဍကြည်ပြမှအနတ္တဉာဏ်ဖြစ်သည် သိခိုက်တရားရှုပိုင်းကြရဲ့ဒေဝကနာရေပြက်မှာအနတ္တညာဖြစ်သည်သိခိုက်တရားရှုပိုင်းကြရဲ့ဒေဝကနာရေပြက်မှာအနတ္တညာဖြစ်သည် ကနာနဲ့သမဝကနာကြည်ပုံတော့တော်တော်လေးတော့သဘောပေါက်လောက်ပါပြီ။ကိစ္စကနာသွားကြအောင်လို့ကနာက၄ခုရှိတယ်ဆို ယုံနာအများကိစ္စပြလည်းရဲ့ပိုင်းခြားမပြငါကောင်မှမော်လကိစ္စကနာရီအတူတူပါပဲခန္ဓာယုံနာအများသဘောပြတရားကိစ္စပြသလောက်လေးပဲပွဲပါတယ်အတူတူပဲနောက်ဆုံးမှသမုဝကနာနိုင်တရားကိစ္စကနာလားသမုဝဉာဏ်ကိစ္စလဲထလိုက်ရင်ပြီးတာပါပဲယုံနာအများသဘောပြလည်းဆိုတဲ့နေယုံနာအများကိစ္စပြလည်းယုံနာနေရတခုနဲ့တခုနဲ့ကိစ္စတွေကမတူဘူးသူကိစ္စနဲ့သူပဲတဲ့မျက်စိဟာအသင်းထင်လောက်အောင်ကြည်နေတဲ့ကိစ္စရှိတယ် ယူပါယုံယူပါယုံအစင်းကလည်းပဲမျက်စိမြင်လောက်အောင်ပြခြင်းကိစ္စရှိတယ်သူကမြင်ခံခြင်းကိစ္စပေါ့အဲသက္ကဝိညာဉ်မြင်သိတဲ့သဘောကလည်းပဲမြင်သိရတဲ့ကိစ္စရှိတယ်တခုနဲ့တခုနဲ့ဘာမှမရောဘူးတကိစ္စတွေကိစ္စတွေလည်းဒါပဲမဲ့လို့မြင်လိုက်မှမရှိမှတဲ့ပုဂ္ဂိုလ်ကမျက်စိရုပ်ရယ်မြင်ရတဲ့ကိုယ်ကရှိတဲ့ဆင်းရုပ်ရယ်မြင်သိတဲ့စိတ်ရယ် အဲ့ဒါတွေကတယောက်တည်းပဲထင်သွားတယ်ကိစ္စကွဲပဲမယ်လို့အဲမြင်သိတဲ့စိတ်ကြားသိတဲ့စိတ်နားသိတဲ့စိတ်တခြားစီပဲမြင်သိတဲ့စိတ်ကအသင်ကိုသိရတဲ့ကိစ္စကြီးအသင်ကိုသိတဲ့ကိစ္စကြီးကြားသိတဲ့စိတ်ကအပန်းကိုသိခြင်းကိစ္စကြီးအဲဒီလိုတစ်ခုစီတစ်ခုစီကွဲနေမယ်မြင်တာကြားတာနားတာစားတာအဲတွေ့ထိတာသိကုသနာကြံစီတာဒီအသိတွေဟာမကျွမ်းမတဲ့ပုဂ္ဂိုလ်တယောက်တည်းပဲငါတယောက်တည်းပဲလို့ဒီလုံးနဲ့တစ်ခဲတည်းဖြစ်လာတယ်ကိစ္စတွေတော့ကြားနေတာပဲ အဲယုတ်တရားတွေလည်းပဲပထဝီကမှာခဲမာတဲ့သဘောရှိတယ်တွေးကြည့်တဲ့ခါကာလမှာရှိတယ်ရှိတယ်မှာခဲမာတဲ့သဘောနူးညံ့တဲ့သဘောကျမ်းသာတဲ့သဘောသူကတရားယူတယ်တေသောကပူတဲ့သဘောအေးတဲ့သဘောရှိတယ်ဝါယောကတောင်းတဲ့သဘောလှုပ်ရှားတဲ့သဘောရှိတယ်အာဘောကဖွဲ့စည်းတဲ့သဘောရှိတယ်အဲဒါတွေလည်းမကျွမ်းမတဲ့ပုဂ္ဂိုလ်တွေမှာဒီတာကြီးလေးပါတဲ့တစ်လုံးနဲ့တစ်ခဲတည်းဖြစ်နေတာပဲအတူတူပဲအောင်းမိတယ်သူကအဲပူတာအေးတာကိုပဲတိုင်းနဲ့ထိလိုက်ရင်ပူတာအေးတာကိုလည်းသိတယ် မာသာကျမ်းသာကိုလည်းသိတယ်မာသာကျမ်းသာနဲ့ပူဇာအေးသာအတူတူပဲအဲတောင်းတင်းတာနဲ့အဲတောင်းတင်းတဲ့သဘောနဲ့ပူဇာအေးသာနဲ့လည်းအတူတူပဲဒီတဲ့ဖွဲ့စည်းပြီးတော့ဖဲနေတဲ့သဘောနဲ့အဲဒီပူဇာအေးသာနဲ့တောင်းတင်းတာတွေနဲ့အတူတူပဲလို့ဒါကြီးလေးပါတလုံးတစ်ခဲတည်းဖြစ်ပြီးတော့ထင်တယ်အဲဒါကြောင့်ယုံနာနေရာသူကိစ္စနဲ့သူတခြားစီကွဲနေပေမဲ့လို့မကျွတ်မှတ်တဲ့ပုဂ္ဂိုလ်မှာတခြားစီကွဲမထင်ဘူးတပေါင်းနဲ့ထင်တယ် သင်္ခါရခန္ဓာထဲပါဝင်တဲ့တရားတွေမှာသာပြီးထင်ရှားပါသေးတယ်လောဘကလိုချင်တဲ့သဘောရှိတယ်ဒေါသကပြင်းမာတဲ့သဘောရှိတယ်သူကတစ်ခုနဲ့တစ်ခုနဲ့ဘာမှရောတာမဟုတ်ဘူးသူကိစ္စနဲ့သူပဲလောဘကလိုချင်လိုချင်တဲ့ကိစ္စသူဆောင်ရတာဒေါသကလည်းပဲပြင်းမာတဲ့ကိစ္စသူဆောင်ရတာတခြားစီတယ်ဒါပေမဲ့လို့လောဘဖြစ်ပြီးဒေါသဖြစ်ဒေါသဖြစ်ပြီးလောဘဖြစ်အဲ့ဒါအတူတူပဲငါတယောက်တည်းပဲလို့ထင်နေတယ်အဲလောဘနဲ့အလောဘကမှပြုံးမြန်ကွာနေတာလောဘကလိုချင်တဲ့အလောဘမလိုချင်ဘူးဒေါသပြင်းမာတဲ့အဒေါသကမပြင်းမဘူးချမ်းသာစေခြင်းနဲ့ ဒါပေမဲ့လို့မိမိတဏ္ဍာဖြစ်နေတာတွေကလောဘဖြစ်တဲ့ခါလဲငါပဲအလောဘဖြစ်လဲငါပဲဒေါသဖြစ်တဲ့ခါလဲငါပဲအရောဓဖြစ်တဲ့ခါလဲငါပဲအတူတူပဲလို့ဒီလိုထင်နေတယ်တပေါင်းတည်းဖြစ်ပါယုံနာယုံနာအမြကိစ္စတရားလေယုံနာတရားတွေကကိစ္စတွေသူကိစ္စနဲ့သူအသေးစီတရားနေပါတယ်၊ကွဲပြားနေပါတယ်။ဒါပေမဲ့လို့မကျွမ်းမတဲ့ပုဂ္ဂိုလ်တွေမှာ ပိုင်းခြားပြီးတော့မသိဘူး။တပေါင်းတည်းဖြစ်ပြီးတော့တကူတည်းတယောက်တည်းနေရာချင်းထင်တယ် အဲ့ဒါကိစ္စကနာခေါ်တယ်ကိစ္စကွဲလျက်မကွဲဘဲနဲ့တပေါင်းနဲ့တင်လာလို့ကိစ္စကနာခေါ်တယ်ဆိုရမယ်ယုံနာမြာကိစ္စပြလျက်ပိုင်းခြားမပြငါကောင်မှပေါ်လာကိစ္စကနာရီယုံနာမြာကိစ္စပြလျက်ပိုင်းခြားမပြငါကောင်မှ မောလကိစ္စကနာရီယုံနာများကိစ္စပြလျက်ဘိုင်းချမပြအာကောင်မမောလကိစ္စကနာရီ ရှိတွေနဲ့တော်တာပါပဲဒါပေမဲ့လည်းဝိပဿနာတရားနာတာထည့်ပြီးဟောမှာတယ်သူကအရေးကြီးတဲ့အပိုင်းတွေပါပဲတရားအထုတ်တဲ့ပုဂ္ဂိုလ်တွေပြောတာမပြောတာဒါတွေတော့ကွဲတော့ကွဲပြားနေတာတော့ကွဲပြားတယ်ပါရမီရှိတယ်တော့ကွဲပြားနေတာပါပဲနောက်တစ်ခုကအာရမဏကဏအာယုံကွဲနေပါရဲ့နဲ့တပေါင်းနဲ့ဖြစ်ပြီးတော့ထင်တာအာရမဏခဏခေါ်တယ်နန္တဘောညာအာယုံပြားလျက်ဘိုင်းချမ်းမပြားငါကောင်မှပေါ်လာအာရမဏကဏရီအာရမဏကဏ အာယုံအားဖြင့်အသီးသီးကွဲနေတာလေအစင်းအာယုံပြုတဲ့မြင်တဲ့စိတ်သူကတခြားပဲအပန်းအာယုံပြုတဲ့ကြားတဲ့စိတ်တခြားပဲအနအာယုံပြုတဲ့စိတ်တခြားပဲအရသာသိတဲ့စိတ်တခြားပဲအတွေ့အထိသိတဲ့စိတ်တခြားပဲအဲထို့သောအာယုံနဲ့စိတ်ကူးစဉ်းစားကြံစီပြီးတော့ဒီစိတ်ရှိတဲ့စိတ်သားလည်းတခြားပဲဒါပေမဲ့မရှိမှတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒါတယောက်တည်းဖြစ်နေတယ်မြင်သိတာလည်းငါပဲကြားတာလည်းငါပဲ နာနာသိတာလည်းငါပဲစားတဲ့ခါရတာသိတာလည်းငါပဲအတွေ့အထိနေမျိုးတွေတွေ့ထိသိတာလည်းငါပဲဒီကုသနာကြံပြီးတော့သိနေတာလည်းငါပဲတသက်တုံးတစ်ပွားလောက်သိနေတာအကုန်လုံးငါတယောက်တည်းပဲဒီလိုထင်တယ်အဲ့ဒါတော့ရှင်းပါတယ်သူကအာရဏကဏရှင်းနေပုံလားမရှင်းမတဲ့ပုဂ္ဂိုလ်တွေမှာဒီလိုထင်တယ်ရှင်းမတဲ့ပုဂ္ဂိုလ်တွေမှာဝိပဿနာညာရှင်းလာမှဒါလည်းမရင်သေးရှုခါသာတော့မရှင်းသေးပါဘူးရှုခါသာနာမရူပရိစေတညာရှင်းဖို့ပဲတော်လို့ယူရတာစေတဝိတ္တိကတော့လည်းမရှင်းဘူးစေတဝိတ္တိရှင်းမှနာယုတ်ပိုင်းခြားသိတာ နာယုတ်ပိုင်းခြားပြီးမှအကြောင်းကျိုးလေးတွေသိလာတယ်အကြောင်းကျိုးလေးတွေသိပြီးမှအဲဒီမှာအဲဒီကြတော့မှသူကအပြည့်ပြက်ကလေးတွေသိလာတာဒီကြတော့မှသူကအပိုင်းခြားလေးတွေနဲ့ထင်လာတာယူတိုင်းယူတိုင်းမြင်တဲ့အခါမြင်တာမှလိုက်တော့မြင်တာကတခြားပဲကြားတာမဟုတ်ဘူးကြားတဲ့အခါကြားတာမှရင်မြင်တာမဟုတ်ဘူးသူကတခြားပဲနာနာမှရင်နာနာကတခြားပဲအရသာစသီးတဲ့အခါလည်းရတာပြီးတာလေးတခြားပဲသူကပိုပြီးသင်ကြားရပါတယ်စားတဲ့အခါကလည်းမှလည်း သမင်းပွဲကြည့်ကြည့်တာကလည်းကြာမြင်တာကလည်းကြာပဲတက်တွေပါလေကြွကြွတာလည်းကြာလှမ်းတာလည်းကြာကိုင်းတာလည်းကြာယူတာလည်းကြာတော့ကြာပဇာထဲထုတ်ခွန်းတာလည်းကြာလက်ပြန်ချတာလည်းကြာဝါတော့ဝါတာကလည်းကြာဒီတိုင်းရတာပြီးတာလေးကပေါ်လာတော့ရတာပြီးတယ်ပြီးတာလေးကလည်းကြာပဲဟိုဟာလေးနဲ့ဘာမှမရောဘူးကတခြားစီပဲဖြစ်နေမြင်တာတွေနဲ့ဒီပြင်ဟာတွေနဲ့ဘာမှမရောဘူးမြင်တာတွေထိတာတွေနဲ့မရောဘူးသူကရတာပြီးတာတွေကသူကတမျိုးလေးပဲနောက်ကိုယ်အတွေ့အထိတွေလည်းဒီလိုပဲထိတာတွေမှသူကတခြားပဲဒီကုသနာကြံစီတာတွေကတော့ ဒါတွေအမှားရပါတယ်အမှားရတဲ့ဥစ္စာတွေဖောင်းနေပိန်းနေမဂ္ဂသာကြီးတဲ့စိတ်ကတရားတွေ့တာအဲဒီစိတ်မှားရသူကတရားပဲဟွန်းဖောင်းတာပိန်းတာတွေမှားတာကတရားသိကုတာတရားပဲဟိုတွေ့ထိနေထိတာတွေသိတိတာတရားသိကုတာတရားပဲရောလို့မရဘူးဒါရီမမတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒါတွေရောနေတာတခုတည်းဖြစ်နေတာတစ်သလုံးတစ်ဘဝလုံးကတယောက်တည်းတကူတည်းဖြစ်နေတာအဲ့ဒါအာရမဏကနာသူလည်းတော်တော်ကောင်းတယ်အာရမဏကနာကွဲလို့ရှိရင်အနတ္တကတော်တော်ထင်းလွယ်တယ်လို့တအားယုံတစိတ်တအားယုံစိတ်ပဲမြင်တာတောင်မှ မာဓိညာကျင့်လာတဲ့ခါကျတမြင်နဲ့တမြင်နဲ့မရောဘူးပထမမြင်တာတရားနောက်မြင်တာတရားနောက်မြင်တာတရားတမြင်တမြင်စီပဲဥပမာဆိုပါတော့အဖြူကြည့်တဲ့ဒါအဖြူမြင်တဲ့စိတ်ကတည်းကအမဲကြည့်တဲ့ကအမဲမြင်တဲ့စိတ်ကတည်းကတခြားစီကွဲတယ်အဖြူမြင်တာနဲ့အမဲမြင်တာအတူတူပဲဆိုလို့ရှိရင်အဖြူကြည့်ပြီးအမဲကြည့်ရင်လည်းအဖြူကြည့်ထင်းနေမှာပဲအမဲထင်မှာမဟုတ်ဘူးအမဲကြည့်ပြီးအဖြူကြည့်လည်းအမဲပဲထင်းနေမှာအဖြူထင်မှာမဟုတ်ဘူးသူကအဖြူမြင်တာကတစ်စိတ်မို့အဖြူသူတစ်မျိုးပဲအမဲမြင်တာတစ်စိတ်မို့အမဲသူတစ်မျိုးပဲအပြာတို့အဝါတို့အသိဉာဏ်တွေ ပြီးတော့အရာဝတ္ထုသေးသေးကြည့်တဲ့အခါသေးသေးအရာဝတ္ထုမြင်တယ်ကြီးကြီးတာကြီးအရာဝတ္ထုမြင်သူကတခြားပဲလူမြင်တဲ့အခါတခြားအဲတုံတိုင်နိုင်ရမြင်တဲ့အခါတခြားဒါတခုတည်းမပြောင်းဘူးဆိုလို့ချင်းလူမြင်တဲ့အခါလူမြင်ပြီးတုံတိုင်ကြည့်တဲ့အခါလူကြီးပဲထင်နေမှာဘယ်လိုမှမဟုတ်ဘူးဆိုလူမြင်တာတခြားတုံတိုင်မြင်တာတခြားပဲတခြားစီတခြားစီတွေကြီးပဲဒါကြောင့်မြင်တာတခုတည်းမှာကိုအစိတ်စိတ်ပိုင်းပိုင်းနဲ့အများကြီးရှိတယ်အာယုံကွဲရင်အာယုံအသိသိကွဲတိုင်းကွဲတိုင်းဟာဒါအာယုံတစ်စိတ်ဒါအာယုံတစ်စိတ် တမြင်တမြင်နဲ့တခြားစီကြားတဲ့အတန်တွေမှာပို့ထင်ကြတယ်ကြားတာတွေကအတန်မျိုးမျိုးတွေကြားတခြားစီပဲအခုဘုန်းကြီးပြောနေတဲ့စကလုံးတွေတောင်မှရှစ်စကလုံးနောက်စကလုံးတွေကြားစီစလုံးတခြားစီတဲ့ကခခခငါဆိုရွတ်လိုက်လို့ရှိရင်ကကြားတဲ့အတန်ကတခြားတယ်ခကြားတဲ့အတန်ကတခြားတယ်ဂကြားတာကတခြားတယ်ဂါကြီးကြားတာတခြားတယ်ဂဟငါကြားတာတခြားအဲဒီလိုစလုံးတွေစလုံးစီပဲကြောတိုင်းကြောတိုင်းဟာတခါလေကြားကြလို့အသေးသေးကြီးတဲ့ကဟောင်းမရှိဘူး อืมဒါကြောင့်တရင်ဆရာတော်ကြီးကသူကဆိုထားတယ်သူကတော်ဟာကြတယ်အသေးအသေးပရမအဟောင်းဟောင်းပညာတဲ့ဟောင်းနေပဲအရင်ကအရင်ကပြီးပြီးသားတွေပြီးနေအရင်ကတွေ့ပြီးသားတွေတွေ့အရင်ကဖြစ်ပြီးသားတွေပဲပြီးကြည့်နေတဲ့ထင်အဟောင်းနေလို့ထင်လို့ရှိရင်ဒါပညာပဲအဟောင်းမရှိဘူးပရမသဘောတရားအဟောင်းမရှိဘူးဖြစ်ပြီးကြောက်တော့တာကြီးတဲ့ပဲဖြစ်ပြီးတရားပြန်လည်းမလာတော့ဘူးနောက်တစ်ခါတွေ့အသေးပဲနောက်တစ်ခါတွေ့အသေးပဲဘုမာအချင်းရေကြီးကြောင်းထဲမှာရေကြီးကြောင်းထဲမှာလက်ထိုးပြီးတော့ထား တော့မဟုတ်ဆင်းပြီးတော့ရနေအဲဒီအေးတဲ့ရေလေးတွေကိုတိုက်တယ်သွားတယ်အသေးသေးကြီးတယ်ပဲအေးတဲ့အေးတဲ့အသေးကြီးတယ်ပဲဟိုပထမတိုက်ပြီးတဲ့ရေတွေကပြန်လာတိုက်တာမဟုတ်ဘူးပထမအေးသွားတဲ့ဒီအေးအေးဓာတ်ကသွားပြီးအောက်စီးသွားပြီးနောက်တစ်ခါအေးဓာတ်ဟာအသစ်လာတိုက်တာနောက်တစ်ခါအေးဓာတ်အသစ်လာတိုက်တာလေတိုက်ထဲမှာသွားနေလဲအတူတူပါပဲရပါတယ်ဟောလေတိုက်ထဲသွားနေလေတွေဟူးဟူးနဲ့တိုက်နေနေရသွားနေလေကိုမလေးတွေတိုက်တိုက်သွားတာအသေးကြီးတယ်ပဲအဟောင်းမရှိဘူးတစ်ခါတိုက်ပြီးသားလေကနောက်တစ်ခါလာပြီးပြန်တိုက်တာမဟုတ်ဘူးအဲ အောင်မရှိဘူးအသိကြီးတယ်ပဲဒါကြောင့်ဝိပဿနာရှုလို့တမာရိညာရင်းတဲ့အခါကျတော့အမှတ်တိုင်းမှတ်တိုင်းအသိကြီးတယ်ထင်တယ်အဟောင်းထင်နေသေးလို့ချင်းအဲ့ဒါနေရာမကြသေးဘူးအဲပြီးနေတော့ကြည့်တယ်မြဲနေတော့ကြည့်တယ်အဲမှတ်တိုင်းမှတ်တိုင်းအသိသေးကြီးတယ်ပဲဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တစ်ပိုင်းတစ်ပိုင်းစီလို့ထင်သားမှသူကတဘာဝကြတာဒါကြောင့်အဟောင်းအဟောင်းရင်းညာအသိသေးပရမတ်ဒါလေးနဲ့ဒူဒူလေးနဲ့ဆောင်းမှတ်တယ်လေကောင်တပြင်းဆရာတော်ကြီးကသူကတဘာဝကြတယ် ကဲဆိုသားမှာအဟောင်းအဟောင်းပညာအတိအတိပရမသို့ဟောင်းနေတင်နေတယ်ပညာတွေတင်နေတာပဲအဲဒါကိုကကိုဆုံးပြနိုင်တာပဲ အောင်းနေပဲရင်ကတီးပြီးသားတွေပဲထားပြီးနေတယ်မြဲတီးနေတယ်ထင်အင်းငါပြညာပဲရှိသေးတာပဲပရမတ်ကိုမရောက်သေးဘယ်လိုဆုံးပြအဲမတိုင်းမတိုင်းဟာရင်အသေးကြီးတယ်ပဲဖြစ်ပြီးရောဖြစ်ပြီးအသေးသေးတကြီးတယ်တွေ့နေပြီဆိုရင်နေရာကြပြီလားပရမတ်ကြီးတယ်ထင်တယ်အမှန်ကောင်းတယ်တော့အဲဒါကြောင့်အခုအာယုံ6ပါးတွေတွေ့တိုင်းပြီးတိုင်းဟာတအာယုံတတိတအာယုံတတိကွဲတယ်ဒါအောင်ထဲမှာလည်းပဲအခုအတန်ဆိုလို့ရှိရင်အခရာတစ်လုံးတတိအခရာတစ်လုံးတတိ ကြားကြပြီးသွားတာတွေတစ်ခုစီတစ်ခုစီပဲအနံ့တို့အရသာတို့လည်းဒီတိုင်းပဲအရသာစားတာတွေဒါတွေလည်းသင်ကြပါတယ်အရသာတွေစားတဲ့အခါအချိုသားလေးပြီးတာတစ်ခုရှင်သားလေးပြီးတာတစ်ခုစတာပြီးတာတစ်ခုအဲပထမသမင်းတစ်လုံးပြီးတာတစ်ခုနောက်တစ်ခါသမင်းတစ်လုံးပြီးတာတို့ကြားစီပဲဘာမှမရောဘူးအဲအာယုံတစ်ခုအပိတစ်ခုအာယုံတစ်ခုအပိတစ်ခုသွားနေတာကိုယ်အတွေ့အထိတွေလည်းဒီလိုပဲကိုယ်အတွေ့အထိတွေကများများပါပြီနဲ့ဒီတော့ကတွေ့အထိပြီးတာတစ်ခုပဲလက်ကတွေ့အထိပြီးတာတစ်ခုပဲခေါင်းကတွေ့အထိပြီးတာတစ်ခုပဲဒီပြင်စိတ်ပိုင်းကတွေ့အထိပြီးတာတစ်ခုပဲ နာပြီးပြီးသားတစ်ခုရပြီးပြီးသားတစ်ခုကျင်းပြီးပြီးသားတစ်ခုအဲအတွေ့အထိကောင်းပြီးပြီးသားတစ်ခုစသည်ဖြင့်အတွေ့အထိအသိအသိတွေတစ်ခုစီတစ်ခုစီတွေပဲအာယုံကွဲတိုင်းကွဲတိုင်းဟာအသိတွေဟာတစ်ခုစီတစ်ခုစီကွဲနေတာအဲ့ဒါမယူမတဲ့ပုဂ္ဂိုလ်တွေတော့မကွဲပါဘူးဒါငါတယောက်တည်းပဲအောင်းမင်တာအကုန်လုံးငါပဲအဲနာကလည်းငါကျင်တာလည်းငါအကျိုးဒုတိယလည်းငါအတွေ့အထိကောင်းတာလည်းငါငါတယောက်တည်းကနေဒီအကုန်လုံးတွေ့ထိသိနေတယ်ဒီလိုထင်နေတယ်ခေတ္တယုံနာလေးတွေမှတ်နေတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီဟာလေးတွေတစ်ခုစီတစ်ခုစီပဲနာတာနဲ့ကျင်တာနဲ့ကြိုက်တာနဲ့ခဲတာမရောဘူး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 စိတ်ကူးစဉ်းစားကြစီရမှလည်းဒီလိုပဲစိတ်ကူးတဲ့စိတ်ကူးတဲ့တစ်ခုစီပဲအဲကိုယ်ကိုယ်တဲ့စိတ်ကူးလိုက်အိမ်စိတ်ကူးလိုက်ကြောင်စိတ်ကူးလိုက်ဟိုလူစိတ်ကူးလိုက်ဒီလူစိတ်ကူးလိုက်အာယုံကြောင်းနဲ့ကြောင်းနဲ့ဟာစိတ်ကူးအသက်ကြီးတယ်ပဲစိတ်ကူးအဟောင်းမရှိဘူးဒါအာယုံနဲ့စိတ်ကူးနေလည်းပဲအဲ့ဒါစိတ်စိတ်ကူးကပြနောက်စိတ်ကူးကပြတခြားစီပဲအဲ့ဒါတွေကိုစိတ်ခိုင်မှာရှုမှတ်နေတဲ့ပုဂ္ဂိုလ်အနာရှင်းပါလေဒီဥစ္စာသိရှင်းတဲ့ဥစ္စာစိတ်ကူးတယ်စိတ်ကူးတယ်စဉ်းစားတယ်စဉ်းစားတယ်ရောက်တယ်ကြံတယ်တွေးတယ်ဒူးခြင်းတယ်နှစ်သက်တယ်ตายရတယ်မှတ်တိုင်းမှတ်တယ်တစ်ခုစီပဲပဲအသက်အဟောင်းပဲလာလိမ့်မှာတော့ အဲအသေးသေးတွေကြီးတဲ့ပေါ်ပြီးကြောက်တော့တာကြီးတဲ့ပဲစိတ်ကူးလေးတွေအမှန်ကိုထင်ရှားပါတယ်။ဒါကြောင့်နံသဘောများအာယုံပြားလျက်နံသဘောတွေအာယုံပြားနေပါရင်နဲ့ပိုင်းခြားမပြမကျွမလို့တစ်ခုစီတစ်ခုစီပိုင်းခြားပြီးတော့မပြဘူးအဲနံသဘောတွေဟိုအာယုံအာယုံပြတဲ့စိတ်နဲ့ဒီအာယုံအာယုံပြတဲ့စိတ်တစ်စိတ်တည်းတယောက်တည်းတကိုယ်တည်းလို့ဖြစ်ပြီးတော့ထင်းနေတယ်ဆိုရင်ဒါအာရမဏကနာခေါ်တယ်အဲငါကောင်လို့ထင်ရတာ ငါပဲတသလုံးတော့လည်းသိနေငါတယောက်တည်းကသိနေတယ်ရှင်ရောဘောသူစားဘယ်မှမကွဲတော့ပဲဟာကိုခိုင်ဆိုရမယ်အဲနန္ဒဘောညာအာအာယုံပြလည်းရဲ့ပိုင်းချမပြငါကောင်မှဘောလအာရမဏကနာရီနန္ဒဘောညာအာယုံပြလည်းရဲ့ပိုင်းချမပြ ငါကောင်မှပေါ်လအာရဏကဏရီနန္တဘောညာအာယုံပြလျက်ပိုင်းခြားမပြငါကောင်မှပေါ်လအာရမဏကဏရီ တဲ့စိတ်၊ကြားတဲ့စိတ်၊နားတဲ့စိတ်၊စားတဲ့စိတ်၊တွေ့တဲ့စိတ်၊သိကုသနာကြံတဲ့စိတ်၊နာကျင်မှု အစရှိတဲ့ဝေဒနာပြဋ္ဌာန်းတဲ့စိတ်အဲ့ဒါတွေကအာယုံကွယ်တိုင်းကွယ်တိုင်းအသေးသေးကြီးတယ်ပဲအာယုံအမျိုးတူနေပေမဲ့လို့ပထမသိတာအဖြစ်နောက်သိတာအဖြစ်နောက်သိတာလည်းကြားအာယုံအသေးသေးပဲအာယုံကလည်းအသေးသိတာလည်းအသေးကြီးတယ်ပါအဟောင်းမရှိပါဘူးအဲ့ဒါတွေကိုမကျွနိုင်တဲ့ပုဂ္ဂိုလ်တွေကအဟောင်းကြီးဖြစ်နေတာကိုအဟောင်းဟောင်းပြင်းပြဖြစ်နေတာအဲဒီအာရမဏကဏ္ဍတစ်လုံးနဲ့တစ်ခဲတည်းဖြစ်ပြီးတယောက်တည်းတကူတည်းထင်းနေတာ အတ္တဆွဲရောပေါ့ငါပဲလို့တစ်သလုံးတစ်ပွားလုံးကသိနေတာတွေကငါတယောက်တည်းကသိနေတယ်ဘယ်လိုထင်တာပေါ့လို့ဟွန်းအဲအခုဖြစ်ခိုက်ကလေးတွေလိုက်ရှုမှတော့တပိုင်းစီတပိုင်းစီပြပြပြီးတော့သွားတာမြင်တာမှတစ်ခုကြားတာမှတစ်ခုမြင်တာလည်းမြင်နိုင်မြင်နိုင်အသေးအသေးကြားတာလည်းကြားနိုင်ကြားနိုင်အသေးအသေးစိတ်ကူးစဉ်းစားကြနေတာလည်းစိတ်ကူးတဲ့စိတ်ကူးတဲ့အသေးအသေးဝေဒနာတွေလည်းပဲနားလည်းကျင်နိုင်ဝေဒနာဖြစ်တဲ့ကျင်နိုင်အသေးအသေးတွေဖြစ်နေတခုနဲ့တခုနဲ့ဘာမှမရောစားဘူးတပိုင်းစီတပိုင်းစီဖြစ်နေတော့အာရမဏကဏတလုံးတစ်ခဲတည်းထင်တဲ့ဥစ္စာပြည့်သွားတယ်အဲပြစ်ခိုက်တရားမပိုင်းခြား၍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 ရစ်ခိုက်တရားမပိုင်းခြား၍လေးပါးကနာရှင်ဘောကအတ္တဆွဲလန်းသည်ရစ်ခိုက်တရားမပိုင်းခြား၍လေးပါးကနာရှင်ဘောကအတ္တဆွဲလန်းသည် လိုက်တရားတွေမပိုင်းခြားလို့ခဏလေးမျိုးထင်ပေါ်နေအာတဆွဲလာနေတဲ့ဒါတော်တော်ပေါ်သားပါလေဒါမဲ့နောက်ကနေ့ကျမှဆက်ပြီးရှင်းအောင်မယ်ဒါတွေဆက်တဲ့ဥစ္စာတွေသို့ဖြစ်ခိုက်တရားရှုပိုင်းချ၍လေးပါးကနာရေပြက်မှာအနတ္တညာဖြစ်သည်ဖြစ်ခိုက်တရားရှုပိုင်းချ၍လေးပါးကနာ ကျေပြတ်မှာအနတ္တညာဖြစ်သည်သို့ ဖြစ်တဲ့တရားတွေသူ့သီးသီးပိုင်းခြားပြီးတော့ဒီတဲ့ခါခဏလေးပါကြည်သွားတယ်မန္တတိအစဉ်တည်းလို့လည်းမထင်ရဘူးသမုဟတပေါင်းနဲ့တစ်လုံးနဲ့လို့လည်းမထင်ရဘူးကိစ္စအားဖြင့်လည်းပဲတစ်လုံးနဲ့လို့မထင်ရဘူးအာယုံအားဖြင့်လည်းပဲတတိအတိချစီကွဲသွားတော့တစ်လုံးနဲ့လို့မထင်ရဘူးခဏလေးပါကြည်သွားတယ်အနတ္တညာဖြစ်တယ်ညာမှာအနတ္တပြည့်စုံမှအရိယာမဉ္ဇဏ်ဆာရောက်သည်အဲ့ဒီတိုင်း ခဏလေးပါးကြည်ပြီးတော့အနတ္တညာအညာမှဖြစ်မှာဟွန်းခဏပြောတဲ့ပကံလုံးထုကြည်လိုက်တော့ကြည်သွားတာနဲ့အတ္တပြောက်တဲ့ဆိုမျိုးကဒါညာမှမဟုတ်ဘူးရုပ်ကိုကြီးကမှုတ်မှုတ်လို့ကြည့်တော့ဘုံသဏ္ဍာန်ကြီးပြောက်သွားတာနဲ့အတ္တပြောက်တဲ့ဆိုတာလည်းညာမှမဟုတ်သေးဘူးခဏလေးပါးကြည်ပြီးတော့အတ္တကောင်ပြောက်မှဟိုကဒါမှသူကနိဝါတိအများအားဒီနေတဲ့အတ္တကောင်ဆိုတဲ့အစွဲသာမီအစွဲရတယ်ဆိုတဲ့အတ္တကောင်အစွဲကာရကမူရမှုတွေကိုပြုလုပ်နေတယ်ဆိုတဲ့အတ္တအစွဲ ဝေဒကအကောင်းဆုံးတွေခံစားနေတယ်ဆိုအတ္တအစွဲတွေဒီစွဲတွေပြောက်သွားမှာဒီစွဲတွေပြောက်မှာအနတ္တညာမှဖြစ်တာအဲ့ဒီအနတ္တညာမှဖြစ်မှအရိယာမညာဆရောက်သည်တဲ့ဒါလေးဆိုပြီးရင်တော့သိမ့်ပါပဲညာမအနတ္တပြည့်စုံမှအရိယာမညာဆရောက်သည်ညာမအနတ္တပြည့်စုံမှအရိယာမညာဆရောက်သည် ညာမာနတာပြည့်စုံမှာအရိယာမဉ္ဇဉ်ဆက်ရောက်သည် ဏလေးပါးကြည်ပြပုံတော်တော်စုံသွားပါပြီအနာတ္တဉာဏ်ဖြစ်ပုံနဲ့တော်တော်စုံသွားပါပြီဒါမှမဟုတ်နည်းနည်းပဲတရားတွေကြားလဲကြားနာခဲ့တယ်သဘောလဲပေါက်ခဲတယ်အခုတော့တရားသမုဒ္ဒိနဲ့ဆိုတော့သဘောပေါက်လွယ်တာလေသဘောပေါက်ခွေရတယ်များပါတယ်တရားလဲအာရုဒ္ဓတဲ့ပုဂ္ဂိုလ်စဉ်ပို့ပြီးတော့ပေါက်တာပေါ့လေကိုယ်တိုင်ကတွေ့ပြီးသိပြီးသားဆိုရင်တော့ဒါလေးနဲ့တိုက်ကြည့်လိုက်တော့ကိုက်နေတာမနာဟန်ကြတယ်လို့ဟန်ကြဖြင့်အဲဒါကြောင့်ဒီနေ့တော့အချင်းကုန်သွားပြီတရားသိညာလို့ ညဝေဝိတရားသိရမယ်ယနေ့ဖို့၌ကျွန်ုပ်တို့ပြုသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ရားဟောရသောကုသိုလ်ရားနာရသောကုသိုလ်စသရှိသောဒီကောင်းမှုပေါင်း၏အဖို့ပါကကိုမိအဖာမိအဖာ ဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းအား၎င်းေဥစွာမြတ်ပေးဝေပါကောင်း၏မြတ်ပေးဝေပါကောင်း၏မြတ်ပေးဝေပါကောင်း၏အကြမ်းမင်းမှစ၍ အလုံးစုံသောနတ်ပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏ညပေးဝေပါကုန်၏နမိယဖာ စရှိသောအလုံးစုံသောအတ္တဝါအပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်း